သာသနာတော်တက္ကရီ2559ခုနှစ်ကောဇာတက္ကရီ1389ခုနှစ်ပထမဝါဆိုလပြည့်ကျော်15ရက်ခရစ်နှစ်2015ခုဇူလိုင်လ16ရက်ကြာသပတေးနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဖလေးကောင်တီစံကေပရိယစံကေပရိယစီတီဒေါက်တာမောင်မောင်ဒေါ်မေယုသမီမချုတဲ့မောင်မိသားစုများ၏ ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ရဲ့ငါရဲ့မဟာတတိပဋ္ဌာန်ဝိပဿနာတရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလှူပေးလူမှာကတော့တရားအားထုတ်ကြတဲ့ယောဂီသူတော်စင်များကို တရားမြတ်မြတ်ရခြင်းရဲ့အကြောင်းအင်္ဂါ၅ပါးတရားကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာပါဘုန်းကြီးတို့ယောဂီများရောတရားနှင်းနှင်းရခြင်းလားမြန်မြန်ရခြင်းလားမြန်မြန်ရခြင်းရင်မြန်မြန်ရနိုင်တဲ့ဟောဒီတရား၅ပါးပေါ့ဘုန်းကြီးများကတော့ ဒုမေဟိကိစ္ဆာအာတပံကောစီညံမရဏံသူဝေနာဟိနောသင်္ကရံဒေနမဟာသေနေနမေစုနာဆိုတဲ့ဒေသနာတော်အတိုင်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းဟာနိဗ္ဗာန်ကိုကိုယ်တိုင်ဆွဲပြီးတော့မပို့နိုင်ပါဘူးနိဗ္ဗာန်သွားရာလမ်းကြောင်းကိုသာမြတ်စွာဘုရားဟောကြားညွှန်ပြနိုင်ပါလေ ဘုန်းကြီးတို့လည်းပဲဘုန်းကြီးတို့ယောဂီများကို ရောအင်းလို့တရားတွေမပေးနိုင်ပါဘူးတရားရနိုင်ကြောင်းဖြစ်တဲ့ညသောဗျာဟောကြားထားတဲ့အဲ့ဒီတရားနိလန်းနေကိုသာပဲလမ်းကြောင်းကိုသာဘုန်းကြီးတို့လမ်းကြောင်းကိုပြပေးနိုင်တာပဲဖြစ်ပါဘုန်းကြီးတို့ပြသတဲ့လမ်းစဉ်ပေါ်မှာလမ်းကြောင်းပေါ်မှာရှောက်လန်းသွားလို့ရှိရင်လမ်းဆုံးတော့ရွာတွေ့ဆိုတာလို့ ဖြစ်မှုပြမှုတွေဆုံးသွားပြီဆိုရင်နိဗ္ဗာန်ဆိုတာမတွေ့နိုင်ဘူးလားနိဗ္ဗာန်တွေ့နိုင်တယ်ဒါကြောင့်ဒီကနေ့တရားမြန်မြန်ရနိုင်တဲ့အကြောင်းအင်္ဂါ၅ပါးကိုဘုန်းကြီးဒီနေ့ဟောကြားပေးမှာဖြစ်ပါဘာကြောင့်လဲဆိုတော့တကယ်အားထုတ်မယ်ဆိုရင်လည်းပဲဒီခေတ်ဟာမြတ်စွာဘုရားသာသနာ9000မှာ ခင်ငါခင်အနေအားဖြင့်ကွဲကြပြီးတော့ထားကြပါအဲ့ဒီခင်ငါခင်ဟာနံပါတ်1ကဝိမု ക്തി ယုဂခေတ္တနံပါတ်2ကတမာရိယုဂခေတ္တနံပါတ်3ကသီလယုဂခေတ္တနံပါတ်4ကတုတ္တယုဂခေတ္တနံပါတ်5ကဒါနယုဂခေလို့ ခေဘယ်နှမျိုးလဲခေငါးခေအဲဒီလိုခေငါးခေခွဲပြီးတော့တစ်ခေတစ်ခေလျင်နှစ်ပေါင်း900 900နှစ်ပေါင်း900 900ဆိုတော့ဝိမု ക്തി ယုဂခေဆိုတာကအဲ့ဒီခေတ်ထဲမှာရောက်နေတဲ့လူများလွတ်မြောက်မှုချမ်းသာကိုရနိုင်တယ်။ဘာချမ်းသာကိုရနိုင်တယ်?လွတ်မြောက်မှုချမ်း ဘာတွေကလွတ်မြောက်နိုင်တာလဲဆိုရင်ဆင်းရဲကလွတ်မြောက်နိုင်တယ်။ဘာကလွတ်မြောက်နိုင်လဲ။ကိလေသာဝကမ္မဝဝိပါကဝဆိုတဲ့ဒီဝဆင်းရဲတွေကလွတ်မြောက်နိုင်တဲ့ချမ်းသာကိုရနိုင်တယ်။ဒါဝိမု ക്തി ယူကခေနှစ်ပေါင်းဘလောက်လဲ။နောက်ပြီးတော့တမာရိယူကခေတဲ့။တမာရိယူကခေကြတော့ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်မရှိတော့ဘူး။ တမာရီလမ်းပဲလိုက်ကြတော့တယ်တမထလမ်းအကြမြင်ဒါတွေကိုပဲလိုက်ကြတော့အဲ့ဒီတမာရီယုဂခေတ်ရောက်ပြီဆိုရင်တော့ဒီတမာရီယုဂခေတ်ကလည်းနှစ်ပေါင်း900အဲ့ဒီတမာရီခေတ်ထဲမှာ လာပြီးလူဖြစ်ကြတဲ့ပုဂ္ဂိုလ်တွေဟာဒီတမာရီလမ်းစဉ်အတိုင်းလိုက်နာပြီးကျင့်သုံးအားထုတ်သွားတဲ့အတွက်ကြောင့်ဗြဟ္မပြီးဗြဟ္မလောကဗြဟ္မချမ်းသာရမယ်။ဘာချမ်းသာရမယ်။ဗြဟ္မချမ်းသာမယ်။ ဒါတမာရိယုကခက်ရောက်သွားတာနဲ့ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်ဟာအင်မတန်ရှားပါးသွားပြီ။သမထတရားတွေလောက်ပဲအားထုတ်တော့။နောက်တတရကသီလယုကခက်။ဘာယုကခက်လဲ။အဲ့ဒီသီလယုကခက်ကလည်းနှစ်ပေါင်း900ဒီသီလယုကခေတ်ထဲမှာလူဖြစ်လာတဲ့ပုဂ္ဂိုလ်တွေဟာသီလကိုယ်သာအမြတ်ဆုံးထားပြီးတော့စောင့်တည်စောင့်ထင်းကြတော့တယ်။ ဒီသမထဘာဝနာဝိပဿနာဘာဝနာတရားတွေဟောပြောတဲ့ပုဂ္ဂိုလ်လည်းမရှိကျင့်သုံးတဲ့ပုဂ္ဂိုလ်လည်းမရှိတော့ဖြစ်သွားအဲဒီလိုသီလနဲ့ပဲစောင့်ထိန်ပြီးတော့သီလကုသိုလ်တွေလောက်ပဲပြုသွားတဲ့အတွက်ကြောင့်မို့အဲဒီသီလယုကခေတ်ထဲမှာလူဖြစ်ကြတဲ့ပုဂ္ဂိုလ်ဟာနတ်ပြည်နာလောကနတ်ချမ်းသာဘာချမ်းသာတွေရနိုင်တယ်နောက်ပြီးတော့တုတ္တယုကခေတ်တဲ့ တုဒ္ဒယုဂခေကြတော့အကြမ်းမြင်ဘုသူတ္တမယ်မြတ်စွာဘုရားဟောကြားတဲ့တရားစာပေတွေဘာတွေဆိုရင်ဘုသူတ္တဖြစ်အောင်လေ့လာမယ်လိုက်စားမယ်ဒါပေမဲ့လို့အဲ့ဒီမှာကြင်ကြံအထုတ်တာရေလို့မရှိတော့ဒီမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေပွားမယ်မြတ်စွာဘုရားရဲ့ဟောကြားထားတဲ့တရားတော်တွေဒါတွေကိုလေ့လာလိုက်စားမှတ်သားပြီးတော့ဘုသူတ္တရယုံမဖြစ်တော့ ဘုရားရဲ့ဟောတာတဲ့တရားစာပေတွေနဲ့လေ့လာလိုက်စားနေထိုင်သွားကြမယ်ဆိုရင်လည်းပဲကုသိုလ်တွေဖြစ်ပြီးတော့နတ်ပြည်နာလောကနတ်ချမ်းသာဒါပဲရသူလည်းနှစ်ပေါင်း900နောက်နံပါတ်5ကဒါနယုဂခေဘာခက်တယ်လဲအဲ့ဒီဒါနယုဂခေကိုရောက်ပြီဆိုတဲ့အခါကျတော့ဒါနကောင်းမှုလောက်ပဲသီလလည်းမဆောင်ထိန်တော့ ဘုသူဒ္ဓတွေလည်းပဲမလိုက်စားတော့သမထဘာဝနာတွေလည်းမပွားများတော့ဝိပဿနာဘာဝနာတွေလည်းပွားများမဲ့ပုဂ္ဂိုလ်မရှိဟောပြောမဲ့ပုဂ္ဂိုလ်လည်းမရှိတော့ဒါနကောင်းမှုလောက်ပဲပြုကြတော့အဲဒီလိုဆိုတော့ဒီဒါနကုသိုလ်တွေနဲ့ဒီပုဂ္ဂိုလ်တွေဟာလည်းပဲနတ်ပြည်နာလောကနတ်ချမ်းသာပဲဒါနှစ်ပေါင်း900အဲတော့ခင်ငါးခင်မှာတခိတခိကိုနှစ်900 900နဲ့တွက်လိုက်ရင်နှစ်ပေါင်းဘယ်လောက်ကုန်သွားပြီလဲနှစ်ပေါင်း2500ကုန်သွားပြီ အဲ့ဒီနှစ်ပေါင်း2500ကုန်သွားတဲ့အခါပြန်ပြီးတော့တပတ်လည်ပြီးတော့ဝိမု ക്തി ယူကခေတ်ကိုပြန်ရောက်တယ်။ဘာကောင်ပြန်ဘာကိုပြန်ရောက်လာလဲ။ဝိမု ക്തി ယူကခေတ်။အဲ့ဒီဝိမု ക്തി ယူကခေတ်ကိုပြန်ရောက်လာပြီဆိုတော့အခုနှစ်ပေါင်း2556ဆိုတော့အခုဘုန်းကြီးတို့ရောက်နေတဲ့ခေတ်ကြီးဟာဘာခေတ်ထဲရောက်နေပြီလဲ။တကယ်ကိုခေတ်ကောင်းလားခေတ်ဆိုးလား ဒီခေတ်ထဲမှာရောက်နေတဲ့ပုဂ္ဂိုလ်တွေဟာဒီတရားတွေတကယ်သာရိုးရိုးသေးသေးနဲ့ကြိုးစားအားထုတ်ရင်ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှု ချမ်းသာကိုတကယ်မရနိုင်ဘူးလားတကယ်ကိုရနိုင်တယ်ဘုန်းကြီးပြန်ပြီးတော့ဒီခေတ်နဲ့စပ်ပြီးတော့ကိုယ့်အကူသုံးသပ်ကြည့်လိုက်တယ်ဟုတ်တယ်ဒီသာသနာ2500ကျော်လာမှဒီဝိပဿနာခေတ်ကြီးဖြစ်လာတာတချိန်လုံးကဝိပဿနာဟောပြောတဲ့ပုဂ္ဂိုလ်ဆိုတာမရှိသလောက်ပဲ ရေဒီဆရာတော်ကြီးတို့ဒီဆရာတော်ကြီးတွေလောက်ပဲတင်တင်ရှားရှားရှိခဲ့တယ်။တခြားပုဂ္ဂိုလ်တွေဟောပြောညွှန်ပြလည်းမတင်ရှားခဲ့။အဲ့ဒီရဲ့နောက်ပိုင်းမှာဒီ2500ကျော်တဲ့နောက်ပိုင်းကြတော့မှဘုန်းကြီးတို့မာစီဆရာတော်ဘုရားကြီးတို့မိုးကုတ်ဆရာတော်ဘုရားကြီးတို့တောင်ဘူးလူဆရာတော်ဘုရားကြီးတို့စတဲ့ဒီဆရာတော်ကြီးတွေပေါ်လာ အထူးအားဖြင့်ဒီတရားတွေကိုပထမဦးဆုံးပြန့်နှံ့အောင်ကြိုးစားပြီးဆောင်ရွက်တော်မူတာကတော့မာစီဆရာတော်ဘုရားကြီးပဲ။ မာစီဆရာတော်ဘုရားကြီးဟာရန်ကုန်သာသနာ့ရိပ်သာကြီးကို ရောက်ရှိပြီးတော့ဒီမှာသတိပဋ္ဌာန်ဝိပဿနာတရားတွေစတင်ပြသတဲ့အချိန်မှာဆရာတော်ဘုရားကြီးရဲ့လက်အောက်မှာနာယကအဖွဲ့ဆိုတာဖွဲ့စည်းထားလိုက်။ဘာအဖွဲ့တယ်လဲ။နာယကအဖွဲ့ဟာဒီကမ္မထံတရားတွေပြသဟောညွှန်နေတဲ့ဖွဲ့အဲ့ဒီအဖွဲ့ရဲ့အောက်မှာဓမ္မဂတိကအဖွဲ့ဆိုတာဖွဲ့လိုက်တယ်။ဘာအဖွဲ့တယ်လဲ။ ဓမ္မဂတိကအဖွဲ့ဟာမြန်မာနိုင်ငံတနတနိုင်ငံလုံးကိုလှဲနေလေအောင်မြင်းဆောင်မကြံမြို့တိုင်းရွာတိုင်းကိုဓမ္မဂတိကဆရာတော်တန်ခါတော်တွေဟာတပိတ်လွယ်ပြီးတော့အဲ့ဒီမှာတရားဟောကြွကြရဓမ္မစီဆရာတော်ဘုရားကြီးရဲ့ဩဝါဒအောက်ကနေပြီးတော့နာယူပြီးတော့ဒီဓမ္မဂတိကဆရာတော်တန်ခါတော်ဒီဓမ္မဂတိကအဖွဲ့စည်းကြီးကသူ့ရဲ့တိုင်းနဲ့ပြည်နယ်အလိုက်အဲ့ဒီမှာတရားဟောကြွကြရတယ် တပိတ်လွယ်ပြီးတော့ဆရာတော်ဘုရားကြီးရဲ့ဩဝါဒအတိုင်းကြွရဆွန်းလှူဒန်းမဲ့ကမ်းမဲ့လူပုဂ္ဂိုလ်ရှိရင်ဆွန်းအကခံပြီးတော့ဖုံးပေးတကယ်လို့ဆွန်းကမ်းမဲ့ပုဂ္ဂိုလ်မရှိရင်တပိတ်နဲ့ဆွန်းတပိတ်ပိုက်ပြီးတော့ဆွန်းကန်စပြီးတော့တရားဟောဆိုပြီးတော့အဲ့ဒီနီးနဲ့အဲ့ဒီမှာမြန်မာနိုင်ငံအနှံ့လက်ပတ်ပြီးတော့ဒီမှာတရားဓမ္မတွေဒီဝိပဿနာတရားသတိပဋ္ဌာန်တရားတွေဟောပြောခဲ့အဲ့ဒီဓမ္မဂရိကအဖွဲကြီးရဲ့အောက်ကမှာ ဝန်ဆောင်အဖွဲ့ဆိုတဲ့အဖွဲ့ဖွဲ့စည်းတွေအစင်းအစင်းကျေးဇူးရှင်မန္တိဆရာတော်ဘုရားကြီးရဲ့အောက်မှာသုံးဖွဲ့ဖွဲ့တာဟိုဗုဒ္ဓသာနာနုကဖွဲ့တို့ဟိတေတိဖွဲ့တို့မြို့သမီးဆောင်ရှောက်ရေးဖွဲ့ဆိုတာလေကလည်းလူဖွဲ့စည်းတွေကလည်းရှိသေးတယ်အဲဒီလိုတန်ခါဖွဲ့စည်းလူဖွဲ့စည်းဟန်ချင်းညီညီနဲ့အဲဒီမှာသာသနာပြု လုပ်ငန်းတွေတရားဟောတရားပြတဲ့လုပ်ငန်းတွေပြသလိုက်တာမြန်မာနိုင်ငံအနှံ့အဲဒီမှာဒေတိပဋ္ဌာန်တရားတွေပြန်ပွားသွားခဲ့တယ် ဒါပထမဦးဆုံးအဲ့ဒီမှာတရားအားထုတ်တဲ့ပုဂ္ဂိုလ်တွေဟာမြို့တိုင်းရွာတိုင်းမှာတရားအားထုတ်တဲ့ပုဂ္ဂိုလ်တွေပေါများလာ အခုဆိုရင်မြန်မာနိုင်ငံမှာရက်ွက်တိုင်းရက်ွက်တိုင်းဓမ္မယုံရှိတဲ့နေရာမှာတရားစခန်းရှိနေကြောင်းတိုင်းကြောင်းတိုင်းဘုန်းကြီးတို့ဒီတရားရိပ်တာတွေဆိုတာရန်ကုန်မြို့မှာလက်ညှိုးထိုးလို့မလွဲအောင်တရားရိပ်တာတွေအများကြီးဖြစ်နေနောက်ပြီးတော့ပရိယတ်တိစာသင်တိုက်ကြီးတွေ ဒီစာတင်တဲ့ကြီးတွေကလည်းပဲအခြားအချိန်မှာစာတင်ပြီးတော့ဇံမွဲတွေပြီးတဲ့အချိန်ရောက်လို့ရှိရင်အဲ့ဒီမှာစခန်းပွဲတွေကျင်းပကြအားလုံးပိဋကတွေကလည်းပဲဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲတက်ကြီးရွယ်အိုမှစားပြီးတော့လူအလတ်တန်းစားအငယ်စားဖြစ်တဲ့ចောင်းသားចောင်းသူမူလတန်းចောင်းသားចောင်းသူကစပြီးတော့ဒီတရားတွေကိုလိုက်စားပြီးတော့ကျင့်ကြံပွားများအားထုတ်ကြတဲ့အချိန်ဖြစ်တော့ ဒီခေတ်ဟာဒါဝိမု ക്തി ယုဂခေတ်ဆိုတာသိကြတယ်လို့ဆုံးဖြတ်လို့မရနိုင်ဘူးလားတဲ့ဝိပဿနာတရားတွေကိုလိုက်စားတဲ့ပုဂ္ဂိုလ်တွေလေ့လာတဲ့ပုဂ္ဂိုလ်တွေကျင့်သုံးတဲ့ပုဂ္ဂိုလ်တွေနည်းနည်းလေးလားအများကြီးလားအများကြီးပါအများကြီးပဲအခုဒီမှာပြည်ပနိုင်ငံမှာရောက်နေကြတဲ့ပုဂ္ဂိုလ်တွေလည်းပဲကြည့်ပေါ့ဒီဝိပဿနာတရားတွေလာပြီးဟောပြောပြသနေတဲ့မြန်မာနိုင်ငံကဆရာတော်တွေအများကြီးပဲနှစ်စဉ်နှစ်စဉ်ကြွပြီးတော့တရားစခန်းတွေပြ အဲ့ဒီတရားစခန်းนี่ပြတိုင်းပြတိုင်းလည်းပဲမအားလတ်တဲ့ကြားတွေကနေပြီးတော့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များရနိုင်သလောက်ငါးရက်ရတဲ့ပုဂ္ဂိုလ်ကငါးရက်ခုနှစ်ရက်ရတဲ့ပုဂ္ဂိုလ်ကခုနှစ်ရက်ဆယ်ရက်ရတဲ့ပုဂ္ဂိုလ်ကဆယ်ရက်ဒီလိုမရနိုင်တဲ့ပုဂ္ဂိုလ်ကနှစ်ရက်ရတဲ့ပုဂ္ဂိုလ်ကနှစ်ရက်သို့မဟုတ်မရနိုင်တဲ့ပုဂ္ဂိုလ်ကအချိန်ပိုင်းလေးနဲ့လာပြီးတော့အားထုတ်ကြကျင့်ပွားကြနာကြကြတာတွေမရှိဘူးလားဗျာရှိပါတယ်ဗျာဒါကြောင့်မို့ဒီဝိမု ക്തി ယုဂခေတ်ထဲမိမိတို့ရောက်နေပြီဆိုတာလေးကို စိတ်ထဲမှာသဘောကျပြီးတော့ဒီခေတ်ဒီအခါဒီအချိန်မှာငါတို့ဒီတရားတွေအားထုတ်ရင်တကယ်ကိုဝိမု ക്തി ဒုက္ခလွတ်မြောက်မှုချမ်းသာကိုရနိုင်တယ်လို့ယုံကြည်စိတ်ချပြီးတော့ကြိုးစားဖို့အားထုတ်ဖို့မလိုဘူးလားဗျာအဲအားထုတ်တဲ့အခါကလည်းကြတော့ဘာအရေးကြီးတယ်လဲဆိုတော့ဘုံ၅ပါးအရေးကြီးတယ်ဘာ၅ပါးလဲဘုံ၅ပါးဘုံ၅ပါးဆိုတာကဘုန်းကြီးတို့ကျေးဇူးတော်ရှင် မင်္ဂွန်တိပိဋကဆရာတော်ဘုရားကြီးကသူတိပိဋကဇာမဝေကြီးဖြေတော့မယ်စာချက်တယ်အဲဒီမှာသက်တော်45နှစ်ကျော်မှအဲဒီမှာဗိဓိကတိချက်တဲ့အခါကျတော့ဆရာတော်ကကျမ်းမာရေးကမကောင်းပိမ့်ပိမ့်လှီလှီလေးအဲဒီမှာကျောင်းတကာကြီးဖြစ်တဲ့ပုဂ္ဂိုလ်ကအရှင်ဘုရားဒီဇာမဝေကြီးဥစဉ်ဖြေရင်ဇာမဝေအောင်မမဟုတ်ဘူးဥစဉ်အသက်တာပေးလိုက်ရလိမ့်မယ်ကျမ်းမာရေးကလည်းမကောင်းဘူး အဲတော့ဆုံးကားတိုင်အောင်လဲဥစဉ်ဖြေနိုင်မှာမဟုတ်ပါဘူးဒီပိဋကသုံးပုံအဲတော့မကြက်ပါနဲ့တော့ကိုကျမ်းမာရေးလေးနဲ့ကိုပဲတခြားစာမှုဝဲတွေလည်းပဲအကုန်လုံးပြီးစည်းနေပြီပဲစာချပြီးတော့နေဖို့အဲဒီမှာဒီပိဋကဆရာတော်ဘုရားကြီးကအဲ့ဒီကျောင်းတကာကြီးကိုပြောလိုက်တယ်ကျုပ်ရဲ့ခန္ဓာကိုယ်လေးဟာ သေးကွေးကြုံလီလို့ပဂရိအားတွေမရှိပေမဲ့ကျုပ်မှာမြတ်စွာဘုရားပေးထားတဲ့ဒီဗလ၅ပါးဘုံ၅ပါးရှိတယ် တရားဘူဝရိယဘူတတိဘူတမာတိဘူပညာဘူအဲ့ဒီဘုံ၅ပါးကျုပ်မှာရှိတယ်ဗလာ၅ပါးရှိတယ်လူခန္ဓာကိုယ်လေးသေးကွေးလို့ပဂရိရဲ့ဗလမရှိပေမဲ့ဘုရားပေးထားတဲ့ဗလ၅တန်ရှိတယ်အဲ့ဒီဗလ၅တန်နဲ့အရင်တီးပြီးစူးစမ်းသွားရင်ဒီတိပိဋကဇာမွေကြီးကျုပ်ကိုအောင်ကိုအောင်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့ဆရာတော်ဘုရားကြီးကစာရီပြန်ဆိုခဲ့တဲ့အကြောင်းစာရီကျက်ခဲ့တဲ့အကြောင်းကို ဒီတိပိဋကဘွယ်ကြီးရလို့25နှစ်ငွေရူပွဲမှာဆရာတော်ဘုရားကြီးထုတ်ဖော်ပြီးတော့ပြောကြားတာကိုဘုန်းကြီးတို့ကိုယ်တိုင်နာကြားလိုက်ရဒါကြောင့်တရားရှာတဲ့အခါတရားအားထုတ်တဲ့အခါတကယ်တရားကိုလိုချင်လို့တရားသဘောတွေ့ချင်လို့တရားတွေမြင်ချင်သိချင်တဲ့ပုဂ္ဂိုလ်ဟာဒီဘုံ၅ပါးဥစည်းပြီးတော့ကြိုးစားဖို့မလိုဘူးလားဗျာမှန်ပါတယ်ဟေးအဲ့ဒီလိုကြိုးစားသွားမယ်ဆိုရင်တရားကလည်းညံ့ညံ့မရနိုင်ဘူးလားဒါကြောင့်ဒီကနေ့ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးက တရားမြန်မြန်ရနိုင်တဲ့အကြောင်းအင်္ဂါ၅ပါးကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူပေးမှဖြစ်ပါဒီတရားတော်ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာယဟန်တော်များကိုမြတ်စွာဘုရားဟောကြားခဲ့ဣဒံဘိကဝေဘိကုတတောဟောတိတတဟတိတထာဂတတဘောဓိဘေခဝေယံတော်များဥจิตတို့ဣဒာဤသာသနာတော်၌ဘေကုယဟံသည်ဟောတရားအာထုနေတဲ့ယောဂီပုဂ္ဂိုလ်သည် တရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာလေဘိက္ခုပဲတဲ့ဘိက္ခုဆိုတာပါဠိလိုမြန်မာလိုဆိုရင်ယဟန်မြန်မာလိုပြန်ရင်ပါတယ်လေတရားအားထုတ်နေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းယဟန်ပဲတဲ့တန်တာရပယံဣခတိတိဘိက္ခုတဲ့တန်တရာဘေးကိုရှုမြင်အောင်ကြင့်ကြံအားထုတ်နေတဲ့ပုဂ္ဂိုလ်ရှုမြင်နေတဲ့ပုဂ္ဂိုလ်ဟာဘိက္ခုယဟန်လို့ခေါ်တယ်တဲ့ပฏิပန္နကောဟိဒေဝံဝါ မနုဿောဝဟောတိသင်္ချံနဂသင်္ချံကိစ္စတိတဲ့ဘိက္ခုတိသင်္ချံကိစ္စတိတဲ့ပฏิပန္နကောဟိတဲ့တရားကိုကျင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်သည်တဲ့အဲ့ဒီတရားကျင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ဟာဒေဝဝါနတ်ပဲဖြစ်စေတဲ့မနုဿောဝါလူပဲဖြစ်စေတဲ့ဘိက္ခုတိယဟန်ဟူ၍သင်္ချံရေတွက်ခြင်းသို့ကိစ္စတိရောက်ပါလေတဲ့ တရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟူသမျှဟာဘိက္ခုပဲတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာဘာပါလဲလဲဘိက္ခုပဲယောက်ျားပဲဖြစ်စေမိန်းမပဲဖြစ်စေလူပဲဖြစ်စေနတ်ပဲဖြစ်စေတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာဘိက္ခုပဲဘိက္ခုဆိုတာယဟန်ပဲကိလေသေဘိန္ဒတိတိဘိက္ခုတဲ့ကိလေသေကိလေသာတို့ကိုဘိန္ဒတိဖောက်ခွဲဖြစ်စည်းတတ်၏ဣတိထို့ကြောင့်ဘိက္ခုဘိက္ခုလို့ခေါ်တဲ့ ကုတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေဟာကိလေသာတွေကိုလက်ခံနေတာလားဖြစ်စည်းနေတာလားဖြစ်စည်းနေတာပါတစ်ချက်မှန်လိုက်ကိလေသာတွေပဲကင်းသွားလိုက်တစ်ချက်မှန်လိုက်လောဘတွေနည်းသွားလိုက်တစ်ချက်မှန်လိုက်ဒေါသတွေနည်းသွားလိုက်တစ်ချက်မှန်လိုက်မောဟမာနတွေနည်းသွားလိုက်မှတ်ချက်တိုင်းမှတ်ချက်တိုင်းလောဘဒေါသတွေတိုးပွားစေတာလားနည်းသွားစေတာလားနည်းသွားစေတာ ဒါကြောင့်မို့ကိလေသာဘိန္ဒတိတိဘိက္ခုကိလေသာတွေကိုဖောက်ခွဲနေတဲ့ပုဂ္ဂိုလ်ဖြစ်စည်းနေတဲ့ပုဂ္ဂိုလ်ကိလေသာမဝင်အောင်ရှုပွားနေတဲ့ပုဂ္ဂိုလ်ဟာဘိက္ခုယဟန်ပဲတဲ့ဒါကြောင့်အမျိုးသားပဲဖြစ်စေအမျိုးသမီးပဲဖြစ်စေတရားကျင့်ပွားနေတဲ့ပုဂ္ဂိုလ်ဟူသမျှဘိက္ခုပဲသို့တော့ဝိနည်းကလာတဲ့ဘိက္ခုမဟုတ်ဘူးတုတ်တန်ကလာတဲ့ဘိက္ခုဒါဝိနည်းကလာတဲ့ဘိက္ခုဆိုတာကတော့ညတ္တိစရုဒ္ဓကမောဝါဇာနဲ့ရွတ်ဖတ်ပြီးတော့မှယဟန်ဖြစ်တယ် အခုဒီဘိက္ခုကတော့သုတ်တန်ကလာတဲ့ဘိက္ခုကတော့တရားကျင့်နေတဲ့ပုဂ္ဂိုလ်ဟူသမျှဘိက္ခုလို့ခေါ်တယ်။တရားကျင့်နေရင်ဘာလို့ခေါ်တယ်။ဘိက္ခုလို့ခေါ်တယ်။ဒါကြောင့်မြတ်စွာဘုရားကဘိက္ခဝေယံတော်များဥจิตသားတို့ဣရာဤသာသနာတော်၌ဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်တတ်တော်ယုံကြည်မှု ရှိသည် ဟောသည်ဖြစ်၏။နံပါတ်1အဲ့ဒီတရားလူကျင်တဲ့ပုဂ္ဂိုလ်တရားရကျင်တဲ့ပုဂ္ဂိုလ်ဟာတတ္တတရားနဲ့ ပြည့်စုံရမယ်တဲ့။ဘာနဲ့ပြည့်စုံရမှာလဲ။နေတတ္ထဂတသံမြတ်စွာဘုရားဤဘောဓိအရတမေညာသဗ္ဗညုတဉာဏ်တော်မြတ်ကိုတတ္တဟတိယုံကြည်၏မိမိတို့ကိုယ်ွယ်စည်းကပ်နေတဲ့မြတ်စွာဘုရားမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာအရတမေညာဆိုတဲ့ကိလေသာမှန်သမျှတွေကိုအမြင့်ပြတ်ပယ်တတ်တော်မူတဲ့ဒီအရတမေဆိုတဲ့ဉာဏ်တော်ကြီးနဲ့လည်းပြည့်စုံတော်မူတယ် တရားအလုံးစုံကိုဆရာမကူဘဲနဲ့မိမိအလိုလိုသိမြင်ပြီးတော့ကိုယ်တိုင်သိမြင်တော်မူတဲ့တပ်ပင်ညုတဉာဏ်တော်ကြီးနဲ့လည်းပြည့်စုံတော်မူတယ်။အဲဒီလိုအရဟတမေဉာဏ်တပ်ပင်ညုတဉာဏ်တော်နဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားပဲလို့အဲဒီလိုဘုရားပေါ်မှာယုံကြည်တာကိုတတ္တာယုံကြည်တာကိုပါလေ။အေးဒီမြတ်စွာဘုရားရဲ့ဂုဏ်တွေကိုယုံကြည်တာ မြတ်စွာဘုရားရှင်မှာဘုန်းကြီးတို့ကိုယ်ဝင်ပြီးစိတ်ကပ်နေတဲ့မြတ်စွာဘုရားရှင်မှာကိလေသာတွေအကုန်လုံးပယ်တတ်တော်မူပြီးပြီတရားလုံးစုံကိုအကုန်စင်သိမြင်တော်မူတဲ့မြတ်စွာဘုရားဒါရင်လားဆိုတော့ဣတိပိသောဘဂဝါရဟံသမ္မတံဗုဒ္ဓောဝိဇာစရဏသမ္မနော သူကတောလောကဝိတုအနုတ္တရောပုရိသာဓမ္မတာရတိတထာရေဝမနုဿာနံဗုဒ္ဓောဘဂဝါဘုန်းကြီးတို့မြတ်စွာဘုရားကိုယ်ွယ်စိတ်ကပ်နေတဲ့မြတ်စွာဘုရား အရဟံဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူတယ်။တမန်တမုဒ္ဒဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူတယ်။ဝိဇာစရဏတမ္ပန္နဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူတယ်။အဲ့ဒီဂုဏ်တော်၉ပါးနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားဆိုတာကိုယုံကြည်တာကိုဘာလို့ခေါ်လဲတတ္တယုံကြည်တဲ့ယုံကြည်ထိုက်တာကိုယုံကြည်တာတတ္တ မယုံကြည်တဲ့မယုံကြည်လိုက်တာကိုယုံကြည်တာကိုတော့တရားလို့ပြောလို့ရပါမလားအဲ့ဒါကြတော့အညာမိတာဘာမိတာလဲအညာမိတာမယုံကြည်တဲ့မယုံကြည်လိုက်တာကိုသွားယုံကြည်မိရင်ကိုအညာမိတော့တာပဲဘုန်းကြီးကအဲ့ဒီအညာမိတာလေးနဲ့ဆက်လို့ပေါ့ဘုန်းကြီးစကိုင်းတောင်မှာနေကြတော့ကဘုန်းကြီးရဲ့အကြောင်းတကာအကြောင်းမှဆွမ်းတကာဆွမ်းမတွေကမရပူရာကဆိုတော့ အဲဒီမှာအမရပူရမှာကျောင်းတကာကျောင်းမအိမ်ရောက်တဲ့အခါကျတော့သမီးဖြစ်တဲ့ပုဂ္ဂိုလ်ရဲ့အိတ်ခမ်းပေါက်မှာအထုပ်ကလေးတစ်ထုပ်ကိုကျိုးနဲ့တွင်းလောင်းဆွဲထားတာကိုတွေ့ရတော့ဘုန်းကြီးကအဲ့ဒါဘာထုတ်လဲလို့မေးတော့အဲ့ဒီသမီးဖြစ်တဲ့ပုဂ္ဂိုလ်ကတော့ရှက်လို့မလျှောက်ဘူးပေါ့အမေကိုမေးပါဆိုတော့အဲ့ဒီမှာဒကမာကြီးကိုမေးတော့ဒကမာကြီးအဲ့ဒီထုတ်ကပါလဲလို့ဘုန်းကြီးကမေးတယ် အဲ့ဒီထုတ်တာတဲ့အရှင်ဘုရားရဲ့နှမဇာမူဝဲအောင်အောင်မို့တဲ့ဒီဓမ္မကြီးကအရှင်ဘုရားရဲ့နှမဇာမူဝဲအောင်အောင်မို့ဆိုတော့ဒီလိုဆိုရင်အဲ့ဒီထုတ်ကဘာထုတ်လဲလို့ဘုညာမေးတော့ဝမ်းနှုတ်စေတုတ်တဲ့ဝမ်းနှုတ်စေတုတ်တဲ့ဝမ်းနှုတ်စေတုတ်ကိုဒီလိုခြိထားယုံနဲ့အောင်ရောလားဆိုတော့ဘုညာမေးတော့အရှင်ဘုရားတဲ့ဝမ်းနှုတ်စေကတောက်လိုက်ရင် မပါဘူးလား ပါပါတယ်ဗျာလို့ဘုန်းကြီးကပြောတော့အရှင်ဘုရားနှမဒီနေ့စေတန်းစာမွေးပါအောင်မို့အဲ့ဒီထုတ်ရှိတ်ကြတာဒါပေမဲ့လို့တကယ်တမ်းစာမွေးကစဲထွက်တော့အောင်ရလားမအောင်ဘူးလုံးဝမအောင်ဘူးဒါကြောင့်မို့အဲ့ဒီလိုမယုံကြည်သင့်တာကိုသွားပြီးယုံကြည်ရင်တရားဖြစ်တာလားအညာမိတာလားဒါကြောင့်မို့မြတ်စွာဘုရားရှင်ရဲ့ဂုဏ်လေးကို တကယ်ရှိအဟုတ်ရှိနေတဲ့ဂုဏ်တွေကိုယုံကြည်တာကတော့ဘာဖြစ်တယ်တရားဖြစ်တယ်နောက်မြတ်စွာဘုရားဟောကြားထားတဲ့တရားတော်ရဲ့ဂုဏ်တွေသက္ကတအစဤကောင်းခြင်းအလယ်ဤကောင်းခြင်းအဆုံးဤကောင်းခြင်းဆိုတဲ့ဂုဏ်တွေမရှိဘူးလားဗျာတန်ဒိဋ္ဌိကမျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်တဲ့တရားတဲ့မြတ်စွာဘုရားက မျက်မှောက်ကိုယ်တိုင် တွေ့မြင်နိုင်တဲ့တရားဆိုတာအခုအားထုတ်ရင်အခုကိုတွေ့နိုင်တဲ့တရားတွေအဂါလိကအချိန်မဆိုင်ဘူးတဲ့ နေ့အားထုတ်ရင်နေ့မှာတွေ့နိုင်တယ်ညအားထုတ်ရင်ညမှာတွေ့နိုင်တယ်နာနဲ့ကင်းမှာအားထုတ်ရင်နာနဲ့ကင်းမှာတွေ့နိုင်တယ်အဲလိုတွေ့နိုင်တဲ့တရားမို့အိဟိပတိကလာပါရှုကြည်စမ်းမှလို့ဖိတ်ခေါ်တိုက်တဲ့တရားလူမသိသူမသိအောင်ပုံရှုွယ်ရှုအားထုတ်ရမယ်တရားမဟုတ်ဘူးတကယ်ကိုတငယ်ချင်း အပေါင်းအသင်းတွေကိုလာစမ်းမှအားထုတ်ကြည်စမ်းမှတကယ်ရှုမှတ်ရင်တကယ်ကိုဆင်းရဲငြိမ့်တဲ့တရားတကယ်အပုသောကတွေငြိမ့်တဲ့တရား တကယ်ကို စိတ်ရဲ့ငြိမ်းအေးမှုကိုရတဲ့တရားဆိုတာကိုယ်တိုင်မတွေ့နိုင်ဘူးလားဗျာကိုယ်တိုင်တွေ့နိုင်တယ်နောက်ပြီးတော့အဲ့လိုတရားတော်ရဲ့ဂုဏ်တော်တွေကိုယုံကြည်တာနောက်ပြီးတော့တန်ဃာတော်သုပ္ပရိပန္နလောဘဒေါသမောဟကင်းကြောင်သီလတမာတိပညာဆိုတဲ့အကျင့်ကောင်းအကျင့်မှန်တွေကိုကျင့်ကြံပွားများအားထုတ်နေတဲ့တန်ဃာတော်ရှင်မြတ်တွေပဲလို့တန်ဃာတော်ရဲ့ဂုဏ်ကိုယုံကြည်တာ နောက်ပြီးတော့ညာယပြိပန္နဆင်းရဲငြိမ်းချောင်းဖြစ်တဲ့အကျင့်ကောင်းကျင့်မှန်နေခြင်းကြံပွားများအားထုတ်နေတယ်။တာမိစီပြိပန္နသူများကပြုသည့်ယုတိမှုနှင့်တင့်တင့်ထိုက်တန်အောင်ကျင့်ကြံပွားများအားထုတ်နေတဲ့တန်ဃာတော်ရှင်မြတ်တွေပဲ။အဲလိုတန်ဃာတော်ရှင်မြတ်တွေရဲ့ခုံကိုယုံကြည်တာကိုလည်းပဲဘာလို့ခေါ်တယ်။တတာတန်ဃာတော်များတာမိစီပြိပန္နဒကာဒကမများရဲ့ကြီးညိုမှုတွေခံယူနေရတဲ့အတွက်ကြောင့်မို့ နေ့စဉ်ညချိန်မှလည်းပဲဝတ်တဲ့ဝတ်ကမနေ့ချိန်မှလည်းဝတ်တဲ့ဝတ်ကအနည်းဆုံးဘုရားဝတ်တဲ့ဝတ်ကကတော့မှန်မှန်ကိုဝတ်တဲ့ကြတယ်။ဘာကြောင့်လဲဆိုတော့တရားဓမ္မများရဲ့ကြီးညိုမှုကိုခံနိုင်အောင်မို့ဘုရားရှင်ပေးထားတဲ့အရေးကိုခြုံထားတဲ့အတွက်ကြောင့်မို့မြတ်စွာဘုရားကိုအမြဲတမ်းဥထိပ်ပန်းဆင်ပြီးတော့မြတ်စွာဘုရားကိုအမြဲတမ်းကတော့စွမ်းနိုင်တဲ့မြတ်တရားဓမ္မများလှူဒါန်းတဲ့စွမ်းတွေကိုဖုံးပေးတဲ့ခံမှလည်းဆင်ញင်ပြီးဖုံးပေးတယ်။မေတ္တာပွားပြီးဖုံးပေးတယ်။ ဒကာဒကမများလှူထားတဲ့သင်္ကန်းကိုဝေးယုံတဲ့ခံမှလည်းဆင်ခြင်ပြီးဝေးယုံတဲ့ဒကာဒကမများလှူဒန်းထားတဲ့ကြောင်းကိုသတင်းသုံးတဲ့ခံမှလည်းပဲဒီလိုပဲဆင်ခြင်ပြီးတော့မှသုံးဆောင်ကြမိမိတို့ပေါ်မှာဆွမ်းသင်္ကန်းကြောင်းစိပစ္စည်းလေးပါးဖြင့်လှူဒန်းတဲ့ဒကာဒကမများကိုလည်းပဲအမြဲတမ်းမေတ္တာဘာဝနာများပွားများနေကြရတယ်ဆိုတာမိမိတို့ဒီမှာလှူဒန်းရတဲ့ပုဂ္ဂိုလ်ကြီးကြီးညိုကိုးကြတဲ့ပုဂ္ဂိုလ်ကြီး တင့်တင့်ထိုက်တန်အောင်ကြင်ကြံပွားများအားထုတ်နေတဲ့အပူဇော်ခံနိုင်အောင်အလူခံနိုင်အောင်ကြင်ကြံပွားများအားထုတ်နေတဲ့တန်ဃာတော်တွေပဲလို့အဲလိုတန်ဃာဂုံကိုယုံကြည်တာကိုဘာလို့ခေါ်တယ်တရားလို့ခေါ်တယ်အဲ့ဒီလိုဒီမှာဘုရားရှင်ရဲ့ဂုံတရားတော်ရဲ့ဂုံတန်ဃာတော်ရဲ့ဂုံဒီဂုံတော်တွေကိုယုံကြည်တာကိုတရားအထူးအားဖြင့်မိမိတို့ဒီတရားတွေအားထုတ်နေတဲ့ပုဂ္ဂိုလ်ဟာမိမိအားထုတ်နေတဲ့တရားတွေဟာတကယ်ကိုပဲ ဆင်းရဲငြိမ့်နိုင်တဲ့တရားအပေဘေးကလွတ်နိုင်တဲ့တရားလို့ဆိုတာကိုယုံကြည်ပြီးတော့အားထုတ်ရင်တရားမြန်မြန်တွေ့မလားမတွေ့ဘူးလားဗျာဟေးအဲ့ဒီတော့နံပါတ်1ကအဲ့ဒီယုံကြည်မှုဆိုတဲ့တရားတရားပြည့်စုံရမယ်ဒါတရားအားထုတ်တဲ့ပုဂ္ဂိုလ်တိုင်းနော်ဒါနံပါတ်1ပြည့်စုံရမယ်တရားအဲ့ဒီလိုပြည့်စုံမှလည်းပဲဘုန်းကြီးတို့တရားမြန်မြန်တွေ့လွယ်တယ်မြန်မြန်ဒီတရားတရားအားကောင်းတော့ဝိရိယတွေစူးစမ်းပြီးတော့အားမထုတ်ဘူးလား ဝရိယစိုက်အားထုတ်တဲ့ခါကျတော့တတိအားတွေမကောင်းဘူးလားတတိအားကောင်းတော့တမာရီအားတွေမကောင်းဘူးလားတမာရီအားတွေကောင်းတော့ဝိပဿနာဉာဏ်တွေမဖြစ်ဘူးလားဒီဉာဏ်တွေဖြစ်တော့တရားတွေများများမတွေ့ရဘူးလားဟေးတကယ်ဆိုရင်ပါရမီတို့ရှိမယ်ဆိုရင် အပင်လွတ်နိုင်လောက်တဲ့တရားကိုမရနိုင်ပေဘူးလားဗျာရနိုင်တယ်ဒါနံပါတ်1ပြည့်စုံရမှာကတရားတရားနောက်တစ်ခါနံပါတ်2ပြည့်စုံရမှာကအပ္ပဘောရောဟောတိအပ္ပတင်ကိုတဲ့ ကျမ်းမာရေးနဲ့ပြည့်စုံရမယ်။ဘာနဲ့ပြည့်စုံရမှာလဲ။ညီကျမ်းမာရေးနဲ့ပြည့်စုံရ။တရားတရားတွေတော့အကောင်းပြီ။ဖရာတရားသံဃာယရဏသုံးပါးပေါ်လဲယုံကြည်မှုတွေအကောင်းတယ်။နောက်ပြီးတော့အထူးအားဖြင့်မိမိအားထုတ်နေတဲ့တရားပေါ်မှာမိမိယုံကြည်တယ်။ဒီတိပဋ္ဌာန်နိလန်းအတိုင်းသာလိုက်နာပြီးကျင့်သုံးသွားလို့ရှိရင် တကယ်ကိုပဲဆင်းရဲကလွတ်မြောက်နိုင်တယ်အပေဘေးကလွတ်မြောက်နိုင်တယ်ဆိုတာကိုယုံကြည်တယ်အဲဒီလိုယုံကြည်တဲ့အတိုင်းကျင့်ကြံပွားများအားထုတ်ရင်တကယ်လက်တွေ့ဘုန်းကြီးတို့ယောဂီများဆင်းရဲငြိမ့်တာတွေမရှိဘူးလားဗျာတောကပရိဒေဝတွေလွန်မြောက်တဲ့ပုဂ္ဂိုလ်တွေမရှိဘူးလားရှိတယ်ကိုဆင်းရဲစိတ်ဆင်းရဲတွေငြိမ့်ပြီးတော့စိတ်ရဲ့အေးငြိမ့်မှုတွေရသွားတဲ့ပုဂ္ဂိုလ်တွေအများကြီးပဲဘုန်းကြီးတို့ဒီမှာအရိယာမဉ္ဇဏ်တိအောင်ရဖို့တော့မလိုသေးပါဘူး ဒီဝိပဿနာဉာဏ်လေးကနံပါတ်၄ဖြစ်တဲ့ဥဒယဘယဉာဏ်လေးလောက်ရရင်ဘာဉာဏ်လောက်ရရင်လဲဥဒယဘယဉာဏ်ဆိုတာဖြစ်ပျက်ကိုသိတဲ့ဉာဏ်လေဘာကိုသိတဲ့ဉာဏ်လဲအဲ့ဒီဖြစ်ပျက်ကိုသိတဲ့ဉာဏ်ကိုရလို့ဖြစ်မှုပြက်မှုတွေကို ခဲတန်းဉာဏ်နဲ့ရှုတိုင်းရှုတိုင်းဟာအကုန်လုံးမြင်နေပြီသိနေပြီဆိုရင်အလင်းရောင်ပီတိပတ္တိဒုက္ခသရာစတဲ့တရားဓုတွေမတွေ့ဘူးလားဗျာ တရားရဲ့အရာသာတွေကိုယ်တိုင်မခံစားရဘူးလားအလင်းရောင်နေမိမိရဲ့ပတ်ဝန်းကျင်တစ်ခုလုံးကြီးကတခါနဲ့လင်းပြီးတော့အလင်းရောင်ထဲမှာကိုယ်တယောက်တည်းရှုနေရတယ်လို့ဟာလာပြင်းကြီးကောင်းကင်ပြင်းကြီးလိုပဲဟာလာပြင်းကြီးထဲမှာကိုယ်တယောက်တည်းရှိနေတယ်လို့ဘယ်နေရာရောက်လို့ဘယ်နေရာရောက်နေမှန်းတောင်မသိဘယ်အချိန်မှန်းတောင်မသိဘူးအဲဒီလိုစိတ်ရဲ့အေးချမ်းမှုတွေဖြစ်နေဒါရင်လားဆိုတော့ဩပီတိတွေပီတိတွေကလည်းပဲခြေသိမ်းမွေးခြင်းတွေတဖြည်းဖြည်းထပြီးတော့ခန္ဓာကိုယ်ကြီးဟာ အပေါ်ကိုကြွပြီးတော့တက်နေတယ်လို့လည်းပဲခံစားရအဲ့ဒီအချိန်မှာအောက်ပိုင်းကအလယ်ပိုင်းကအထက်ပိုင်းကဖြစ်ပေါ်တတ်တဲ့ဝေဒနာတွေလာသေးရဲ့လားမလာတော့ခန္ဓာကိုယ်ကြီးကလေးနေသလားပေါ့နေသလားပေါ့ပြီးကြွနေတယ်ဆိုတော့ကျန်းနဲ့လွတ်နေတယ်လို့ထင်မှတော့အောက်ပိုင်းကကျန်းနဲ့ထိလို့ပူတဲ့ဝေဒနာနာတဲ့ဝေဒနာရှိပါဦးမလားရှိတော့အဲ့ဒီလိုခန္ဓာကိုယ်ကြီးကပေါ်ကိုကြွပြီးတော့တက်နေတယ်ဒါတရားရဲ့ရတာတူတွေပဲ ဒါရင်လားဆိုတော့ပတ္တိကိုရောစိတ်ရောငြိမ်းအေးနေတယ်ဘာမှကိုမရှိတော့ဒုက္ခကိုရောစိတ်ရောကိုချမ်းသာနေတယ်အဲ့ဒီလိုတရားရတာတွေဟောဒီဥရိယဘုရားဉာဏ်ဆိုတဲ့ဒီဉာဏ်လောက်ရပြီဆိုရင်ကိုပဲအဲ့ဒီမှာချမ်းသာမှုတွေမတွေ့ရဘူးလားချမ်းသာမှုတွေတွေ့ရတယ်ဒါကြောင့်မို့ဘုန်းကြီးတို့တရားတရားနဲ့ပြည့်စုံလို့မိမိကြိုးစားအားထုတ်မယ်ဆိုရင်ကြိုးစားအားထုတ်မယ်လို့စိတ်ကဖြစ်ပေမယ်လို့လည်းပဲ အခုအပပါရောဟောတိတဲ့အနာယောဂကင်းရမယ်။ဘာကင်းရမှာလဲ။အနာယောဂ။ဟေးအပပါရောဟောတိအနာမရှိသူဖြစ်ရမယ်။အပတင်ကိုဟောတိယောဂကင်းတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့။ဘလောက်ထိအောင်ယောဂကင်းမလဲဆိုရင်တဲ့တရားအထုတဲ့ပုဂ္ဂိုလ်ဟာနာတိတိတာယမအေးလွန်းသောမေစုနာယမပူလွန်းသောမေစီမာယအလေလားဖြစ်သောတဲ့ဗရာနဲ့ခမာယ တရားအားထုတ်ဖို့ရာအတွက်ခန့်တော်တဲ့နောက်ပြီးတော့ဘုန်းကြီးတို့တရားအားထုတ်နိုင်ဖို့အတွက်တဲ့သမဝေပါကိနိယအညီမြကြည်ကျက်စေနိုင်တဲ့ပါစကဝံမီအဲ့ဒီပါစကဝံမီကောင်းရမယ်ဒီပါစကဝံမီကောင်းရင်အဲ့ဒီအဲ့ဒီပုဂ္ဂိုလ်ဟာကျမ်းမာတယ်လို့ဆိုရတယ်တဲ့စာရီစားထားတဲ့စာရီကြည်ကျက်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကျမ်းမာသလားမကျမ်းမာဘူးလားကျမ်းမာတာပဲ အဲ့ဒီလောက်ကြမ်းမာရင်တရားအထုလို့ရပြီတဲ့စားထားတဲ့အစာတွေကြည်ကျက်နိုင်တယ်အဲ့လိုစားထားတဲ့အစာတွေမကြည်ကျက်တော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဝမ်းကမကြည်ကျက်တဲ့အခါကျတော့တောင့်တင်းပြီးတော့အနေရထိုင်ရမခက်ဘူးလားအဲ့တော့ဒီဝမ်းမကောင်းရင်ခေါင်းကရောကြည်ပါမလားခေါင်းမကြည်တော့တရားတွေရှုမှတ်ရတာရောရှုမှတ်လို့ရပါဦးမလားမရတော့ဒီတော့ တရားတရားနဲ့ပြည့်စုံပြီဆိုတဲ့ပုဂ္ဂိုလ်ဟာကျမ်းမာရေးနံပါတ်1ကျမ်းမာရေးနဲ့ပြည့်စုံဖို့ရောမလိုဘူးလားဗျာကျမ်းမာရေးနဲ့ပြည့်စုံဖို့လိုပြန်ပြီနံပါတ်2ကျမ်းမာရေးကောင်းပြီဆိုရင်တော့ကိုကျမ်းမာရေးကောင်းရင်ကောင်းသလောက်တရားကိုကြိုးစားအားထုတ်လို့မရဘူးလားအဲ့ဒီလိုဆိုရင်တရားမြန်မြန်မရနိုင်ဘူးလားတရားမြန်မြန်ရနိုင်တယ်နံပါတ်1ပြည့်စုံရမယ်အကြောင်းအင်္ဂါ နောက်တစ်ခါနံပါတ်3အတ္တတောဟောတိအမာယာဝီအတ္တတောဟောတိအမာယာဝီတဲ့အတ္တတောဟောတိကောက်ကွေ့ရင် ကောက်ကျစ်ခြင်းမရှိရဘူးတဲ့အမာယာဝီ လိန်လေလှည့်စားခြင်းမရှိရဘူးဆိုလိုရင်းကတော့တရားအားထုတ်တဲ့ပုဂ္ဂိုလ်ဟာယောသာ ဖြောင့်မရတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာဘာလုပ်ရမှာလဲယောသာဖြောင့်မရအေးယောသာဖြောင့်မရမယ်တဲ့ ဘသူပေါ်မှာယူသားရမှာလဲဘသူပေါ်မှာဖြောင်းမရမှာလဲဆိုရင်တတ္ထရိဝါမိမိကိုတရားပေးတဲ့ဆရာသမားမြတ်စွာဘုရားပေါ်၌၎င်းဆရာသမားပေါ်၌၎င်းနဲ့အင်ညူသူတဲ့တိကျမ်းလိမ္မာကြကုန်သောတပ်ပြမစာရီသူဟာအတူတရားအထုပုံအထုဖက်ဖြစ်တဲ့တရင်သုံးပေါ်တို့အပေါ်၌တော်၎င်းအတ္တနာမိမိကိုယ်ကိုယတ္တဟူတံယတ္တဗုဒ္ဓဟူတိုင်းမှန်စွာ မိမိကိုယ်ကိုဟုတ်တိုင်းမှန်စွာပြောကြရမယ်မိမိနဲ့မိမိရဲ့ကမ္မထမ်းဆရာပေါ်မှာလည်းမိမိယူဖြောင်းရမယ်ယူသားရနောက်မိမိနဲ့တရားအထုဖို့အထုပဲဖြစ်တဲ့ပုဂ္ဂိုလ်တွေပေါ်မှာလည်းယူဖြောင်းရဒီပုဂ္ဂိုလ်တွေပေါ်မှာလည်းပဲမိမိကကိုယ့်ကိုအထင်ကြီးလာအောင်ဆိုတဲ့အနေနဲ့မတွေ့သေးတဲ့တရားတွေတွေ့တဲ့အနေမျိုးမပြောအောင်မိမိမရသေးတဲ့တရားတွေကိုရနေပြီဆိုတာမျိုးလည်းမပြောအောင် ကိုယ့်ကိုအထင်ကြီးလာအောင်မိမိကမ္မထမ်းဆရာပုံမှန်လေးပဲအဲ့ဒီလိုအထင်ကြီးလာအောင်မပြောရအောင်တကယ်လို့မိမိမှာမရှိသေးတဲ့တရားမသိသေးတဲ့တရားမတွေ့သေးတဲ့တရားမမြင်သေးတဲ့တရားတွေရှိနေပြီသိနေပြီတွေ့နေပြီမြင်နေပြီလို့ပြောပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်နေစိတ်ထားဟာဖြောင်းမသလားမဖြောင်းမဘူးလားမဖြောင်းပါဘူးနော်ဒါကြောင့်မို့တရား ကြာခြင်းရဲ့အကြောင်းဟာအဲ့ဒီစိတ်ဓာတ်မဖြောင့်မတ်မှုဟာစိတ်တရားကြာခြင်းရဲ့အကြောင်းပဲတရားမြန်မြန်ရခြင်းတဲ့ပုဂ္ဂိုလ်ဟာစိတ်ဓာတ်ဘာလို့ရမှာလဲမိမိကမ္မထမ်းဆရာပေါ်မှာတရားနဲ့ပတ်သက်လို့ဆွေးနွေးလျှောက်ထားတဲ့အခါမှာမိမိမှာဖြစ်နေတာကို ဖြစ်နေတဲ့အတိုင်းရှိနေတာကို ရှိနေတဲ့အတိုင်းမိမိသိနေတာကိုသိနေတဲ့အတိုင်းလျှောက်ထားပါအဲလိုမမှန်ကန်ကန်လျှောက်ထားတဲ့အခါကျတော့ကမ္မထမ်းဆရာကလည်း ပြုပြင်ပေးလို့မရဘူးလားတကယ်လို့ယောဂီကကိုယ်မှမရှိသေးတာမသိသေးတာမတွေ့သေးတာမမြင်သေးတာတွေကိုသူများပြောထားတာလေးနဲ့နားယောင်နားယောင်ပြီးတော့မိမိကကိုယ်တွေ့အနေအားဖြင့်ပြောမယ်ဆိုမယ်ဆိုရင်ကမ္မထမ်းဆရာက ပြုပြင်ပေးလို့ရပါမလားမရပါဘူးအဲ့ဒီပုဂ္ဂိုလ်မရတော့လမ်းညွန်ပေးလို့လည်းမရတော့ဘာကြောင့်လဲဆိုတော့ तू က तू သိ तू တတ် तू တွေ့ तू တရားတွေပြည့်စုံနေပြီဆိုတဲ့သဘောမျိုးဖြစ်နေပြီလေ အဲ့ဒီပုဂ္ဂိုလ်ကိုဘယ်လိုမှပြုပြင်ပေးလို့မရနိုင်တဲ့ခါကြတော့ဘာလို့လဲဘာလို့ရလဲဆိုတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာတော့ဘုန်းကြီးကယောဂီစည်းရင်းလေးတွေကိုကင်တာခဏခဏကျမ်းမာရေးအကြောင်းပြတဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီသူ့နောက်ကနတ်ငယ်လေးရေးတာတယ်နေမကောင်းဘူးဆိုတဲ့ပုဂ္ဂိုလ်သူ့နောက်ကဒါမှတ်သားထားသူ့ကိုခဏခဏသူကျမ်းမာရေးအကြောင်းပြနေတာပဲနေမကောင်းတတ်ဘူးဆိုအဲအဲ့ဒီလိုစောစောကပြောတဲ့အတိုင်းကိုတိကိုတက်ကိုတွေ့ တရားတွေကိုသူကတခါနဲ့ပြည့်စုံနေပြီဘိုးဘယ်လိုဆရာတော်ကြီးတွေနဲ့ဘယ်လိုနီးခံပြီးအားထုတ်လာခဲ့တာဘယ်ပုဂ္ဂိုလ်တွေနဲ့ဘယ်မှာဘလောက်အားထုတ်ခဲ့တယ်ဘယ်မှာဘလို့ဒါတွေနဲ့သူကပြောလာတဲ့အခါကဏ္ဍကြတော့သူ့ကိုတင်ပေးလို့ကိုညွှန်ကြားလို့ပြင်လို့ရမှာမဟုတ်တဲ့အတွက်သူ့နောက်ကဘာကုန်းလေးရေးထားတယ်ဘေးမဲ့သူပြောချင်ရပြောတော့ဘုန်းကြီးနားပဲထောင်နေတော့မယ် သူပြောချင်ရပြောတော့ဘုန်းကြီးနားပဲထောင်နေတော့မယ်သူ့ကိုဟွန်းကောင်းတယ်ကောင်းတယ်ဒါပဲအင်းဆက်မှဆက်မှဒါပဲအဲ့ဒီပုဂ္ဂိုလ်ကိုပြုပြင်ပေးလို့မရဘူးပြုပြင်ပေးလို့မရတော့ဆရာသမားပြုပြင်မှုမရတဲ့ပုဂ္ဂိုလ်ဟာတရားလမ်းကြောင်းမဖြောင့်တဲ့အတွက်တရားတိုးတက်ပါဦးမလားမတိုးတက်တော့ဘူးအဲ့တော့တရားမြန်မြန်တွေ့ကျင်တဲ့ပုဂ္ဂိုလ်ဟာရိုးဖြောင်းရတယ်တဲ့မာယာတာထေယကင်းရမယ်ဘာကင်းရမှာလဲမာယာ အေးမာယာဆိုတာက မာယာပြစ်ဖုံးဟိဟန်သုံး၍ခေါ်ထုံတာထေးရမာယာဆိုတာကမိမိအပြစ်ကို ဖုံးထားတာမိမိအပြစ်ကိုဖုံးကွယ်ထားတဲ့ပုဂ္ဂိုလ်ကမာယာသုံးတဲ့ပုဂ္ဂိုလ်လို့ခေါ်တယ်။တာထေးရဆိုတာကမိမိမရှိတဲ့ဂုဏ်တွေကိုအရှိလုပ်ပြီးတော့လူထင်ကြီးအောင်ပြောတာလူထင်ကြီးအောင်နေပြတယ်လူထင်ကြီးအောင်ပြောပြတယ်လူထင်ကြီးအောင်လုပ်ပြတယ် အဲ့ဒီပုဂ္ဂိုလ်ကကိုယ်မှမရှိတဲ့ဂုဏ်တွေကိုထင်ကြီးအောင်လုပ်ပြတဲ့ပုဂ္ဂိုလ်ကသာထေးရယောဂီတရားအားထုတ်နေတဲ့ယောဂီကြတော့မိမိမှမတွေ့သေးတဲ့တရားတွေမမြင်သေးတဲ့တရားတွေမသိသေးတဲ့တရားတွေအသိလို့အတွေ့လို့အမြင်လို့ပြီးပြောပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်သာထေးရအဲ့တော့ဒီသာထေးရရှိနေရင်တရားတိုးတက်ပါမလားကဲဆရာသမားကရောလမ်းညွှန်လို့ရပါမလားပြုပြင်ပေးတဲ့နောက်လိုက်ပါမလားမလိုက်တော့ ဘုန်းကြီးတို့အဲ့ဒီပုဂ္ဂိုလ်မျိုးကြတော့သူရက်ရှိနေမယ်လို့စိတ်ကူးပေမဲ့တခါတရံမှာရက်တူတူလေးနဲ့ပြန်သွားရတယ်။ဘာဖြစ်လို့လဲဆိုတော့ तू ဟာသူကြားဘူးနားဝတွေကိုအကုန်လုံးဘ ഹു တုဒ္ဒတွေလျှောက်တာ။ဘ ഹു တုဒ္ဒတွေပြောတော့ဒီကပြုပြင်ပေးလို့လည်းမဖြစ်တော့ဒီတိုင်းပဲလိုက်ပြီးတော့နားထောင်တာ။လိုက်ပြီးနားထောင်တာ तू ပြောစရာတွေကုန်ပြီဆိုတဲ့ခါကျ तू လျှောက်စရာမရှိတော့။ဘာမှလျှောက်စရာမရှိတော့။ အဲ့ဒီရှောင်းစီရမရှိလို့ဒီကမှတ်ပုံမှန်နေရှုပုံရှုနည်းလေးမေးလိုက်ရင်ဘာပြောရမှမသိတော့သူပြောထားတာခုနကအမြင့်နေပြောထားပြီးပြီလေသူကအမြင့်ကနေပြီးတော့ပြောထားတာဆိုတော့အထက်ကနေပြောထားတာဆိုတော့အခုအောက်ပိုင်းအခြေခံကိုဘုန်းကြီးကပြန်ပြီးတေချာစစ်တဲ့အခါကျတော့သူပြောစရာမရှိတော့အဲ့ဒီပုဂ္ဂိုလ်မကြောက်ပြန်ပြီးရိတ်တာနေလစ်ပြေရောဟွန်းကြာကြာမနေနိုင်တော့အဲ့ဒါဘာကြောင့်လဲရိုးဖြောင်းလို့လားမရိုးဖြောင်းလို့လားမရိုးဖြောင်းလို့ဒါကြောင့်မို့ စိတ်နေစိတ်ထားဟာတရားအားထုတ်တဲ့ပုဂ္ဂိုလ်မှာရိုးဖြောင်းဖို့မလိုအပ်ဘူးလားဗျာစိတ်နေစိတ်ထားရိုးဖြောင်းဖို့လိုအပ်တယ်ဘသူ့ပေါ်မှာရိုးဖြောင်းရမှာလဲဆိုရင်မြတ်စွာဘုရားရှိတော်ကမြတ်စွာဘုရားပေါ်မြတ်စွာဘုရားမရှိတော့တဲ့နောက်ပိုင်းပြိဋိဘံဇန်တော်မူပြီးတဲ့နောက်ပိုင်းမှာမိမိကိုကမ္မထံပေးနေတဲ့ပုဂ္ဂိုလ်ပေါ်မှာဆရာသမားပေါ်မှာယူဖြယူဖြောင်းရမယ်။ကိုကိုမှမသိသေးတာတွေမမြင်သေးတာတွေမရှုရသေးတာတွေမရှုနိုင်သေးတာတွေဒါတွေကိုထုတ်ဖို့ပြောဖို့မလိုတော့ မိမိခုတရားလျှောက်တယ်ဆိုတာတရားဆွေးနွေးတယ်ဆိုတာဒီနေ့ဒီပြီးတော့ထိုင်ဣရိယာပုနဲ့ဘယ်ချိန်ကရှုတယ်စိတ်တွေမငြိမ်သေးရင်မငြိမ်သေးဘူးစိတ်တွေစူးစီးလို့မရရင်မရသေးဘူးဖောင်းနာပိနာလေးမှတ်ရတာဘယ်လိုမှတ်လို့မရတာဘယ်လိုဖြစ်နေလဲတော့မဟုတ်ဝင်လေထွက်လေကိုတော့ကိုကဘယ်တော့မှမှတ်ခဲ့တယ်မှတ်ခဲ့တဲ့အတွက်ဝင်လေထွက်လေနဲ့မှတ်လို့ရတယ်ကိုရှုမှတ်လို့ရရင်ရတဲ့ဟာလေးပြောပြမရရင်မရတာကိုရှင်းရှင်းလင်းလင်းပြောပြ ဒီဖောင်းနာပိန်နာမှတ်လို့လည်းမရဘဲနဲ့တပည့်တော်ဖောင်းတဲ့ပိန်နဲ့မှတ်ပါတယ်လို့ပြောရင်တခြားစီဖြစ်သွားမှာပေါ့အဲ့တော့ကိုမရသေးတာကိုမရသေးဘူးဆိုတာပြောရပြောရင်ကမ္မဒန်းဆရာကဟောဒီလိုဆိုရင်ဘယ်လိုပြောင်းမှတ်ကြည့်ပါဘယ်လိုရှုမှတ်ကြည့်ပါအဲမှတ်စရာအာယုန်တွေတစ်ခါတရံမှာဖောင်းနာပိန်နာလည်းမရှိဘူးမှတ်စရာဘယ်ဟာမှတ်ရမှမသိဘူးဆိုရင်အဲ့ဒီခံမျိုးကြအထိုင်အထီလေးနဲ့ပြောင်းမှတ်ကြည့်ပါဟောဘာကိုပြောင်းမှတ်ရမှာလဲဟေးထိုင်အထီလေးနဲ့ပြောင်းမှတ်ကြည့်ပါထိုင်နေတဲ့အမူအရာလေးကိုထိုင်နေလို့ရှုလိုက် ကျန်းနဲ့ထိတဲ့နေရာလေးကိုထိတယ်လို့ရှုလိုက်အဲ့ဒီထိုင်လေးကိုပြောင်းရှုအဲ့လိုရှုနေတဲ့အခါကျတော့ဒီပုံမှန်အာယုရှုနေတဲ့အချိန်လေးမှာပဲသူကသူပုံမှန်ဟောဝင်လေထွက်လေလေးကပေါ်လာအဲ့ဒီမှာဝင်လေလေးဝင်လာတာနဲ့ဝမ်းဘက်ကလေးကယော့သွားသလားတင်းလာသလားတင်းပါဟေးအဲ့ဒီတင်းလာတာလေးကိုဖောင်းတယ်လို့ရှုလိုက်လေလေးပြန်ထွက်သွားတဲ့အခါဝမ်းဘက်ကလေးကဘာဖြစ်သွားလဲပိန်ကျသွားတယ်အဲ့ဒီခါမှာပိန်တယ်လို့ရှုလိုက်အဲ့ဒီဖောင်းတာပိန်တာလေးသူ့ဟာသူထင်ရှားပေါ်လာပြီ အဲ့ဒီပေါ်လာတာလေးကိုရှုလိုက်ဟောဒါလေးကိုညွန်ပြသွားရုံပဲနောက်ပြီးတော့ဝေဒနာလေးတွေဒီပြီးတော့ပေါ်တယ်ဗျာဝေဒနာတွေဘယ်လိုလုပ်ရှုရဟောဘယ်လိုရှုဘယ်လိုရှုဘယ်လိုရှုဘယ်လိုမှမရှုနိုင်တော့ဘူးဘယ်လိုမှသိမခံနိုင်တော့ဘူးဆိုရင်ပညာရဆောင်ပြောင်းမှရွှေ့ပါအဲ့ဒီပြောင်းတဲ့ခံမှာဒီတိုင်းအမှတ်တမဲ့မပြောင်းနဲ့မှတ်စိတ်ကလေးနဲ့ဒီလိုပြောင်းမှဒီလိုရွှေ့ပါဆိုတာကမ္မဋ္ဌာန်းဆရာသင်ပေးလိုက်တဲ့အခါကျတော့ဟောကိုရောမရှုမှတ်တတ်ဘူးလားရှုမှတ်တတ်တဲ့အတွက်ကြောင့်မို့အဲ့ဒီသင်ပေးတဲ့အတိုင်းကိုရှုမှတ်သွားရင် ဟောတမာရီရော မဖြစ်ဘူးလားဗျာတမာရီတွေအားကောင်းရင်ယုတ်သဘောနံသဘောအဖြစ်ပြက်သဘောသိတဲ့ဝိပဿနာဉာဏ်မပေါ်ဘူးလားဒီဉာဏ်နေအားပြည့်လာပြီဆိုရင်မဉဏ်ပူဉဏ်နိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်ပြီဘူးလားဗျာအေးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတရားရှုမှတ်တဲ့ပုဂ္ဂိုလ်ဟာစိတ်ဓာတ်ဖြောင့်မတ်ဖို့မလိုအပ်ဘူးလားအေးတခါတရံတော့လေဒီမှာတော့မဟုတ်ပါဘူးတရားတော့တရားပုဂ္ဂိုလ်တွေကတရားတွေ့ကြုံတွေအများကြီးဖြစ်နေတရားတွေ့ကြုံတွေအများကြီးဖြစ်နေပြီဆိုတော့ ဘုန်းကြီးတို့မြန်မာနိုင်ငံမှာတော့တချို့ကတရားရိပ်တာဟိုဘက်ဘေးအိမ်ကပုဂ္ဂိုလ်တရားဝင်လို့သူလည်းလိုက်ဝင်တာဆိုတော့ဘာမှတွေ့ကြုံမရှိသေးဘူးအတွေ့အကြုံမရှိတဲ့ခါကျတော့ကိုယ်ကလည်းမကြိုးစားမကြိုးစားတော့ရှောက်စရာမရှိရှောက်စရာမရှိတော့ကြံဖန်ရှောက်ရတာကြံဖန်နေဆိုတာဘာလဲဆိုဟွာတွေမြင်နေဒါတွေမြင်နေဆိုတာရှောက်အဲ့ဒါကြံဖန်နေခေါ်တယ်အဲ့ဒါကြံဖန်နေခေါ်တယ်နောက်ဘုန်းကြီးတွေ့ဘူးတဲ့ယောဂီလေးကတော့ဟိုဘုန်းကြီးက ယောဂီတွေတရားစစ်ဖို့တရားလျှောက်ဖို့ခေါ်ရင်10ယောက်တအုပ်စု10ယောက်တအုပ်စုခေါ်ရပါတယ်အဲ့ဒီမှာအဲ့လိုခေါ်တဲ့အထက်မှာယောဂီကလေးမလေးတွေလည်းပါတယ်ကြီးတဲ့ပုဂ္ဂိုလ်တွေလည်းပါတယ်အဲ့ဒီမှာအခန်းပေါ်ဖြစ်တော့နှစ်ယောက်တစ်ခန်းနေကြရတာဆိုတော့အဲ့ဒီမှာအခန်းပေါ်တက္ကမကြီးကတရားကိုကြိုးစားတယ်အတွေ့အကြုံတွေလည်းရှိတယ်တရားလည်းကြိုးစားတော့သူအားထုတ်လို့တွေ့တာ သိတာလေးတွေကိုလည်းပဲသူပြန်ပြောပြနိုင်တာပေါ့အဲ့တော့အခန်းပေါ်ကလေးမလေးကတော့တရားလည်း ိုတုန်းကလည်းအာမထုတ်ဘူးသေးဘူးအခုလည်းကြိုးကြိုးစားစားအာမထုတ်ဘူးဟိုခန်းဒီခန်းအခန်းလေမယ်စကားပြောမယ်အဲ့လိုအခန်းလေစကားပြောမိတ်ဆက်မိတ်ဖွဲ့လိစာတောင်းအခုကိစ္စရင်တော့ဖုန်းနံပါတ်တောင်းပေါ့အဲ့ဒီလိုနဲ့နေလိုက်တော့တရားရှောက်ရမယ့်အချိန်ကြတော့သူတရားကောင်းကောင်းမရှိမှတော့ရှောက်เสียရှိသေးလားမရှိတော့သူကရှောက်เสียရှိအောင်ဘာလုပ်ရလဲဆိုတော့အခန်းပေါ်ဖြစ်တဲ့အတော်ကိုဘာလုပ်လဲဆိုတော့ညနေဆိုရင်လည်းပဲဖြိုရည်လေးတိုက်အတော်တောက်ပါအောင် ဖြော်ရည်လေးတိုက်မနေ့ဆိုရင်လည်းပါလာလဲစားစရာလေးငပြောသီးလေးသွားကျွေးလိုက်တော့စားပါအောင်တို့ဒီနေ့အာထုတ်တယ်ဗာလေးတွေ့ငပြောသီးလေးနဲ့အေးကွယ်လေးနဲ့လက်ထိုးပြီးတော့မေးတာအဲလက်ထိုးပြီးမေးတော့ဟိုကဘွားလည်းဘာမှတော့လည်းဘာမှမသိတော့အေးဒီနေ့အာထုတ်ရတာအေးမနေ့ပိုင်းကဘယ်လိုကောင်းတာဘယ်လိုတွေ့တာဘယ်လိုသိတာပေါ့ဈဉ္ညာလျှောက်တဲ့အခါကျဘယ်လိုဘယ်လိုဖြစ်တာပေါ့အဲဒီမှာတရားမှတ်တာလေးတွေမှတ်လို့အတွေ့အထိလေးတွေပြော အဲ့ဒီလိုပြောတဲ့အခါကျတော့ဟိုးယောဂီလေးကရှေ့ကဒကမာကြီးကနောက်ကတခါတရံမှာဘုန်းကြီးကပိုင်ပိုင်ခေါ်တာဖြစ်တော့ဟိုယောဂီလေးကရှေ့အုပ်စုထဲမှာပါသွားတယ်ရှေ့အုပ်စုထဲပါသွားတော့သူတို့တအုပ်စုမကြတဲ့အခါကလည်းကြတော့ဟိုယောဂီလေးလျှောက်သွားတာ तू မသိဘူးမသိတော့ तू ဟာ तू तू လျှောက်နိုင်တယ်အဲ့ဒီမှာတအုပ်စုထဲမှာယောဂယောဂီကယောပါလာတဲ့အခါကလည်းကြတော့အဲ့ဒီကလေးမလေးရဲ့ရှေ့ကတရားတွေလျှေากသွားတယ်ဒကမာကြီးပြောထားတာတွေကုန်ကုန်ဟော တကမကြီးသူတွေးတဲ့ဟာတွေသူသိတာတွေဟိုမှာကလေးမလေးကမေးထားတာဆိုတော့ဟိုမှာဖြော်ကြီးကလေးတိုက်ပြီးတော့ချော့မေးတာငပြိုးသီးလေးကြွေးပြီးချော့မေးထားတာဆိုတော့ဟိုမှာအကုန်လုံးပြောထားတော့ကုံရောပြောစရာတွေကကုံတော့ဒကမာကြီးကဒီပြီးတော့ဗျာရှောက်စရာလည်းမရှိပါဘူးဒီတော့မှတ်တော့မှတ်ပါတယ်ပေါ့ပထမရက်ကတော့ဒီလိုပေါ့နောက်တရက်လည်းတအုပ်စုတည်းကြပြန်ဒီလိုပဲဖြစ်ပြန်အဲဒီမှာနောက်တရက်မေးတော့ဒကမာကြီးကရှုံရှုံနဲ့ငိုပါလေရော ငိုတော့ဓမ္မကြီးဘာဖြစ်လို့တော့ဘုန်းကြီးဘာမှလည်းမမေးမိသေးပါဘူးဘာဖြစ်လို့လဲလို့မေးတော့ဟိုကောင်မလေးကတပည့်တော်ပြောမဲဟာဒီကုန်ပြောဟိုကောင်ဟိုကောင်မလေးကတပည့်တော်ပြောမဲဟာဒီကုန်ပြောသွားပြီလေဒီတော့တရားတွေကသူပြောမဲဟာဒီကုန်သွားပြီပြောစရာမရှိတော့ထပ်ပြီးပြောပြန်တော့လေ तू ကခိုးပြောတယ်ထင်ဦးမှာအဲ့လိုထင်မှကြောက်တော့မပြောရတာနဲ့ အဲ့ဒီမှာဓမ္မကြီးကငိုတော့တာဒါကြောင့်ရှေ့ကပုဂ္ဂိုလ်လေးတွေက ကိုယ်တိုင်ကြိုးစားအားထုတ်တာလို့တွေးသိတာမဟုတ်ဘဲနဲ့သူများအတွေ့သူများအသိတွေကိုကိုယ်အတွေ့ကိုယ်သိလို့ပြီးပြောတာဟာဘုန်းကြီးတို့ရိုးဖြောင်းတာလားမရိုးဖြောင်းတာလားအေးဒါကြောင့်မို့တရားအားထုတ်ပြီဆိုရင်ဘသူပြောတာမှနားမထောင်နဲ့ဟုတ်တယ်မလားဘသူပြောတာမှနားမထောင်နဲ့ကိုယ့်ဟာကိုယ်ပဲကိုယ်သိကိုယ်တွေ့တာလေးကိုပဲကိုယ့်ဟာကိုယ်ရှင်းရှင်းလေးပြောမယ် ရှုမှတ်လို့ကောင်းပြီဆိုရင်ကောင်းနေပြီအာယုံမိပြီဆိုရင်မိနေပြီမမိသေးဘူးဆိုမမိသေးဘူးဒါပဲကိုဖြစ်တာလေးတွေကိုပြောတယ်ဟိုဖြစ်တာမဖြစ်တာတွေကိုရှုမှတ်လို့မရတာပြောတော့ကမ္မထဆရာကရှုမှတ်တအောင်သင်ပေးတယ်အဲ့လိုရှုမှတ်လို့မရရင်ဒီလိုရှုမှတ်လိုက်ဒီလိုထိုင်ပြီးလို့ရှုမှတ်လို့မရရင်ဒီလိုရပ်ပြီးရှုမှတ်ကြည့်ဒီလိုရှုမှတ်လို့မရရင်ဈဉ္ညာလေးနဲ့ရှုမှတ်ကြည့်ဟောကမ္မထဆရာကနည်းမျိုးစုံနဲ့သင်ပေးသွားတယ် အဲ့လိုသင်ပေးသွားတဲ့အခါကျတော့ဤမျိုးစုံရတဲ့အခါကျတော့ကိုအားရှုနိုင်လာတယ်ရှုနိုင်လာတော့မြန်မြန်ကြီးစိတ်တည်ငြိမ်မှုမရဘူးလားဗျာအေးမြန်မြန်သိကျင်ရင်မှုတမာရီရပြီဆိုရင်ရုပ်သဘောနံသဘောသိတဲ့ဝိပဿနာဉာဏ်นี่မြန်မြန်ကြီးမဖြစ်ဘူးလားဒါကြောင့်မြန်မြန်တရားရကျင်ရင်စိတ်နေစိတ်ထားဘာလို့ရမှာလဲအေးရိုးဖြောင်းရမယ်တဲ့နံပါတ်3နောက်တကနံပါတ်4ကအာရဒဝိရိယဝိဟရတိတဲ့ကြိုးစားအားထုတ်ရဘာလို့ရမှာလဲ ကြိုးစားအားထုတ်ရမယ်ဘုန်းကြီးတို့ယောဂီများကြိုးစားတဲ့အခါကာလမှာတော့ဖြင့်အကုသလနာဓမ္မနာပဟာနာယကုသလနာဓမ္မနာ ဥပတံပရာယအကုသိုလ်တရားတွေမဝင်လာနိုင်အောင်ဘာတွေမဝင်လာနိုင်အောင်လဲအေးအကုသိုလ်တရားတွေမဝင်လာနိုင်အောင်အကုသိုလ်တရားတွေပယ်နိုင်အောင်လောဘဆိုတဲ့တရားတွေပယ်နိုင်အောင်ဒေါသမောဟတရားတွေပယ်နိုင်အောင် ကံမေဆန္ဒပြပါဒစတဲ့និဝရဏတရားတွေပယ်နိုင်အောင်ဝရိယစိုက်ပြီးအားထုတ်ပါတဲ့ကုသလနာဓမ္မနာဥပတံပရာယကုသိုလ်တရားတွေတိုးပွားလာဗာတရားတွေတိုးပွားလာအောင်လေကုသိုလ်တရားတွေတိုးပွားလာအောင်ဆိုတော့မှတ်ချက်တိုင်းမှတ်ချက်တိုင်းဟာရှုမှတ်တိုင်းရှုမှတ်တိုင်းဟာကုသိုလ်စိတ်မဖြစ်ဘူးလားတစ်ချက်မှတ်လိုက်ရင် တကုသိုလ်တစ်ချက်မှတ်လိုက်ရင်တကုသိုလ်တစ်ချက်မှတ်လိုက်ရင်တကုသိုလ်ဆိုတော့ အနည်းဆုံးတဏှာကြီးထိုင်ပြီးရှုမှတ်တဲ့တဲက9မိနစ်လောက်မှတ်နိုင်ရင်ကိုပဲကုသိုလ်စိတ်တွေနည်းနည်းလေးလားအများကြီးလားအများကြီးဖြစ်သွားတယ်။ဒါကြောင့်မို့ကုသလနံဓမ္မနံဥပတံပရာယကုသိုလ်စိတ်တွေရှုမှတ်တိုင်းရှုမှတ်တိုင်းဆုပ်ယုပ်နေတာလားတိုးပွားနေတာလားတိုးပွားနေတာ။ဟောအကုသိုလ်စိတ်တွေကြတော့ရှုမှတ်တိုင်းရှုမှတ်တိုင်းပယ်ပြီးသားမဖြစ်ဘူးလားဗျာ။ဘာမှကိုမဝင်လာနိုင်တော့ဘူး။ နိဝရဏတရားတွေလည်းဘယ်ကမှမဝင်လာနိုင်တော့ဟိုစိတ်ဒီစိတ်ဘာစိတ်ဒီတခြားစိတ်ဒီဘာမှမဝင်လာနိုင်တော့အဲ့ဒီမှာမတ်စိတ်ကလေးကြီးတယ်ပဲအဲ့ဒီလိုဖြစ်လာအောင်ဓမ္မဝါအာအစွမ်းရှိတဲ့လောက်ကြိုးစားပါဘာရှိတဲ့လောက်ကြိုးစားရမလဲအဲ့ဒီအာဘာစွမ်းလဲဆိုတရားအားနဲ့ကြိုးစားရဘာအားနဲ့ကြိုးစားရမလဲဟေးတရားအားနဲ့တရားတရားအားကောင်းရင်အားကောင်းသလောက်တရားအားစွမ်းနဲ့ကြိုးစားရ မိမိရဲ့ရှုမှတ်မှုတွေဟာထိုင်တဲ့အခါမှာလည်းပဲတတိမလွတ်အောင်ကြိုးစားပြီးရှုမယ်ဒီစိတ်တွေဘယ်မှမလွင့်အောင်ရက်တဲ့အခါမှာလည်းပဲရက်တဲ့အာယုံပေါ်မှာကိုယ်စိတ်လေးတည်နေအောင်ကြိုးစားရသွားတဲ့အခါမှာလည်းပဲခြေလမ်းတိုင်းခြေလမ်းတိုင်းပေါ်မှာရှုမှတ်စိတ်လေးဒီကနေ့ကပ်ပါနေအောင်ကြိုးစားရအဲ့ဒီလိုထာမဝါအာအစွမ်းရှိသလောက်ကြိုးစားပါတရားစွမ်းအားရှိသလောက်ဒံဒဏ္ဍပတ္တကမောတဲ့မြဲမြံတဲ့လုံလဝိရိယရှိရမယ်တဲ့ မြဲမြံတဲ့လုံလဝရိယဆိုတာဘုန်းကြီးတို့ဒီမှာတရားရှုမှတ်တဲ့ပုဂ္ဂိုလ်ဟာဓမ္မယုံထဲမှာရှုမှတ်တယ်အဲ့ဒီရှုမှတ်မှုလေးကတရားနာရီပြည့်လို့ဖြုတ်လိုက်တာနဲ့တတိလက်လက်တိလက်လို့မလောက်အောင်မှတ်စိတ်ကလေးမလွတ်စီနဲ့အဲ့ဒီမှာဥချတာကစပြီးတော့မှတ်စိတ်ကလေးနဲ့ထားတော့မှလည်းထားတဲ့အခါမှာလည်းပဲမိမိရဲ့ထားတဲ့အမှုအရာယုတ်လေးကို ရှုမှတ်ရ ရမ်းမိတဲ့ခံမှလည်းရက်တဲ့အမူအရာလေးကိုရှုမှတ်ရမယ်လှဲ့တဲ့ခံမှလည်းမိမိခြေတော်လေးလှဲ့တာလေးကစရှုမှတ်ရမယ်ရက်တဲ့ခံမှလည်းရက်တဲ့အမူအရာရှုမှတ်ရမယ်သွားပြီဆိုတော့လည်းပဲညာလန်းတယ်ဘယ်လန်းတယ်ပဲရှုရှုကြွားတာချတာပဲရှုရှုကြွားတယ်လန်းတယ်ချတယ်လို့ပဲရှုရှုအဲ့ဒီမှာရှုမှတ်စိတ်ကလေးနဲ့တခါလဲကြွမိမိအဆောင်ရောက်တော့လေတကားပေါက်လေးဂိုင်းတော့ဂိုင်းနေဖွင့်တော့ဖွင့်နေအဲ့ဒီမှာမိမိအဆောင်ရောက်လို့မိမိတပက်ကလေးဂိုင်းတော့ဂိုင်းနေတပက်ကလေးဖြုတ်တော့ဖြုတ်တယ်ခေါင်းနှမ်းချတော့ချတယ်စသည်ဖြင့် အဲ့ဒီအဆောင်ရောက်တော့လည်းပဲဒီရှုမှတ်မှုတွေလွတ်ရမလားမလွတ်ရဘူးလားနီဒဏ္ဍပရကမောတဲ့ဒဏ္ဍပရကမောတဲ့မြင်းမြန်တဲ့လုံလဝရိယဆိုတာဒီဓမ္မယုံကရှုမှတ်မှုတွေဟာမိမိအဆောင်မှလည်းပါသွားရအဆောင်မှဝဆန်းလဲတာရေမိုးချိုးတာက စပြီးအကုန်လုံးရှုမှတ်မှုလေးနဲ့ပါသွားရအဲ့လိုရှုမှတ်မှုကိုမြဲနေအောင်လုံလဝရိယစိုက်ပြီးကြိုးစားရမယ်တဲ့နောက်နံပါတ်3ကအနိခိတ္တဒူတော်တဲ့ မချထားအပ်သောဝန်ရှိရမယ်။ဘာဝန်ရှိရမှာလဲလေ။မချထားအပ်သောဝန်ရှိရမယ်ဆိုတာကမိမိတို့တရားရှုမှတ်တဲ့ယောဂီရဲ့တာဝန်ဟာရှုမှတ်ရမယ်တာဝန်ပဲ။ဘာတာဝန်လဲ။အေးရှုမှတ်ရမယ်တာဝန်ရှိတော့မိမိဟာယန္နာယန္နာပြီးတော့ရှုမှတ်ရမှာလားမယမနာ ရှုမှတ်ရမှာလား။မယမနာရှုမှတ်ရမှာ။ဘုန်းကြီးတို့ကဒီမှာကတော့ ရက်တို့လေးတွေအာထုတ်တာဆိုတော့ဘုန်းကြီးတို့ဒီလိုအသေးစိတ်ရှုမှတ်ပုံတွေကိုဟောလေယောဂီကမလိုက်နိုင်လိုက်ပြီးတော့လည်းမရှုမှတ်နိုင်တကယ်လို့ဒီကမ္မဋ္ဌာန်းဆရာကညွှန်ကြားတဲ့အတိုင်းလိုက်ရှုမှတ်ရင်လည်းပဲလဲဖို့ပဲရှိတော့တယ်အမတ်တိစိတ်ပြီးတော့ကိုကြည်တော်နဲ့ကိုတိုက်ပြီးတော့ကိုလုံကြီးကိုနင်းပြီးလဲဖို့ပဲရှိတော့အဲ့ဒီတော့အသေးစိတ်အမူအရာတွေရှုမှတ်တယ်ဆိုတာကလည်းပဲမှတ်အားတွေကောင်းလာမှတမာရီအားတွေကောင်းလာမှ အဲဒီလိုတမာရီအားတွေကောင်းပြီးတော့ယောဂီရဲ့စိတ်ဟာဘယ်မှမသွားတော့ဘူးမိမိရဲ့စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းတောင်နောက်ကသိနေပြီအဲ့ဒီပုဂ္ဂိုလ်ကြတော့အသေးစိတ်အမူအရာလေးတွေရှုလို့မရဘူးလားရပြီအခုကြတော့ဘုန်းကြီးတို့ယောဂီများရက်ကလည်းရက်တူတူလေးရတမာရီထူထောင်တဲ့အချိန်ပဲရှိသေးတယ်တချို့ကလည်းအလေးကျင့်ရှိလို့သာတမာရီတွေကရပြီးသားဖြစ်နေလို့ရှုမှတ်ရတာအဆင်ပြေတယ်အခုမှစပြီးတော့အားထုတ်တဲ့ပုဂ္ဂိုလ်ဆိုတာကတော့ဒီတရက်နှစ်ရက်သုံးရက်ဆိုတာ တမာရီကိုမရသေးဘူးစူးစမ်းနေရတော့ရှိသေးတယ်။ဒါကြောင့်ဒီအနိခိတဒုရဆိုတာမချထားသောဝန်ရှိရမင်းယောဂီရဲ့တာဝန်ဟာရှုမှတ်ရမယ့်တာဝန်ဟာဘုသူတာဝန်လဲကဲဒီတော့ထိုင်ရင်လည်းမလုပ်နေရမှာလဲရရင်ရောသွားရင်ရောလျှောင်းရင်ရောရှုမှတ်ရမှာစားရင်တောက်ရင်ရောဒီမှာကတော့ဟန်ကြတယ် ဒီစားတဲ့တောက်တဲ့နေရာရှုမှတ်တာဆိုတာကတော့ဒီနေရာဒီမှာအာထုတ်တဲ့ယောဂီတွေကဒါစားရင်တောင်ရင်ရှုမှတ်လို့အဆင်ပြေဆုံးပဲ။ဘာကြောင့်လဲဆိုတော့ဒီမှာဘူဖေးစနစ်ဆိုတော့ပကံများထဲမှာတပကံများတွေကို အားလုံးအစုံထည့်ပြီးဖုံးပေးတာဖြစ်တော့တစ်ခွက်ထဲထည့်စားတာဘယ်လိုစားတာလဲလဲဒီတစ်ခွက်ထဲထည့်စားမြတ်စွာဘုရားလက်ထက်ကယဟန်တော်ကြီး ဒီဆွမ်းဖုံးပေးခြင်းနဲ့သောတာပန်တဂရကံအနာကံယဟန္တာဖြစ်ကြတယ်ဆိုတာကရှုမှတ်မှုအမှတ်တမဲ့စားလို့လားအမှတ်နဲ့စားလို့လားရှုမှတ်မှုနဲ့စားလို့အဲ့တော့တပိတ်ထဲမှာပဲအာလုံးဆွန်းဆွန်းရင် အကုန်လုံးထဲပြီးတော့ဒီမှာဆွန်းကော်တာကစယူလာတာကစခေါင်းငုံတာကစပါဇာလေးဟာတာကစပါဇာတဲဆွန်းတဲ့တာကစ လက်ကလေးပြန်ချလိုက်တာကစနောက်ဝါရင်ဝါတယ်ဝါတယ်မျိုးရင်မျိုးတယ်မျိုးတယ်ဒါပဲအဲ့ဒီမှာဒီထဲမှာပဲချိုးရင်ချိုးတာချင်းရင်ချင်းတာငန်းရင်ငန်းတာဆက်ရင်ဆက်တာဒီထဲမှာအရသာသိရင်သိတဲ့အတိုင်းထည့်ရှုသွားရုံဘုန်းကြီးတို့မြန်မာနိုင်ငံမှာကြတော့သဘောကြီးနဲ့ပြင်ပြီးတော့ကျွေးတာဆိုတော့ဒေါ်လေးကြဟိုရင်းနှိုက်လိုက်ဒေါ်ကြဟိုအာယုံကဟိုရောက်လိုက်ဒီရောက်လိုက်နေဘယ်လုံးမှရှုမှတ်လို့မရတော့အဲ့တော့ဒီမှာကတော့ဒီဘူဖေးစနစ်နဲ့ဆိုတော့အင်တန်ကောင်းတယ်အားလုံးဆွန်ရောဆွန်ရင်ရော ဘလပိုင်နေလိုက်ဘလပိုင်နေပြီးတော့တခါတည်းတစ်ခွဲထဲသပကံထဲမှာရှိတဲ့ဟာလေးအချိုးချင်းအကုန်လုံးဒီထဲမှာပဲစားအဲ့ဒီလိုဆိုရင်အမှန်နဲ့စားရင်စွန်းစားတဲ့နေရာမှာလည်းပဲတရားတွေ့နိုင်သလားမတွေ့နိုင်ဘူးလားဗျာတွေ့နိုင်တယ်ဒါကြောင့်မို့အာရဒဝိရိယောဝိဟရတိတဲ့အဲ့ဒီကုသိုလ်တရားတွေတိုးပွားမဲ့ဒီသတိပဋ္ဌာန်ဝိပဿနာတရားကို ဝရိယစမ်းပြီးတော့အာထုတ်ပါတဲ့အဲ့ဒီအာထုတ်တဲ့အခါကာလမှာလည်းပဲအလောင်းတော်များခဲ့သို့မိမိမှာအယိုးမြတာကြံမစီအရေးမြတာကြံမစီအကျုံးမြင်မြတာကြံမစီအသွေးသားတွေခန်းကျင်ကန်၆ကျင်၆ပါစီဆိုတဲ့စတုရင်ကဝရိယထားပြီးတော့ကြိုးစားရင် တရားနှင်းနှင်းတွေ့မှလားမြန်မြန်တွေ့မှလားအေးဒါကြောင့်မို့နံပါတ်၄ ကြိုးစားအားထုတ်မှုဆိုတဲ့ဝရိယရှိရင်တရားမြန်မြန်မတွေ့နိုင်ဘူးလားဗျာနောက်တစ်ခါနံပါတ်5ပညာဝါဟောတိပညာနဲ့ပြည့်စုံရမယ်ဗာနဲ့ပြည့်စုံရမှာလဲအဲ့ဒီပညာကဥရိယတဂာမိနိယဘာပညာလဲဆိုတော့အဖြစ်ပြက်ကိုသိမြင်နိုင်တဲ့ဉာဏ်ပညာတဲ့ဘာကိုသိမြင်နိုင်တဲ့ဉာဏ်ပညာလဲ အေးအဖြစ်ပြက်ကိုသိမြင်နိုင်တဲ့ဉာဏ်ပညာမှမပါတဲ့ပုဂ္ဂိုလ်တရားအထုတ်လို့တရားရပါမလားမရဘူးတချို့ယောဂီပုဂ္ဂိုလ်ကသေချာပြနေတယ်၊ကင်ပြဆုပ်ပြနေတာတောင်မသိဘူး။ဟောဒီမှာဟောဒီလိုပေါ်လာတယ်။ပေါ်လာတာလေးသိပြီလားသိပြီ။အဲ့ဒီပေါ်လာတာလေးရှိသေးလားမရှိတော့ဘူး။အဲ့ဒါမမြဲဘူးမဟုတ်လားဆိုတာတောင်သဘောမပေါက်တော့။အဲ့ဒီလိုအဖြစ်ပြက်သဘောလေးကိုညံနဲ့ဘာမှကိုမသိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်တရားကိုဘယ်လိုမှမတွေ့နိုင်တော့ဘူး။ ဒါကြောင့်မို့ဥရိယတကာမိနိယအဖြစ်ပြက်ကိုသိမြင်နိုင်တဲ့ဉာဏ်ပညာပြည့်စုံဖို့မလိုဘူးလားအဲ့ဒီဉာဏ်ပညာပါပြီဆိုရင်အခုရှုခန္ဓာမှာပေါ်တဲ့အာယုန်လေးရှုယုတ်ကထင်ရှားရင်ဘာကိုရှုမှလဲယုတ်ကိုရှုနာငါထင်ရှားရင်ဘာကိုရှုမလဲအဲ့ဒီယုံနံပေါ်ကထင်ရှားတဲ့အာယုန်ကိုရှုသွားအဲ့ဒီရှုနေရင်ရှုမှုအာယုန်ပေါ်မှာရှုစိတ်ကလေးဆွဲမြဲစွာကပ်တည်နေပြီဆိုရင်ယုတ်သဘောနံသဘောသိတဲ့ဉာဏ်ရောမပေါ်ဘူးလား ဒီဉာဏ်နေအားပြည့်လာတဲ့အခါကျတော့အကြောင်းနဲ့အကျိုးကိုဆက်ဆက်ဖြစ်တဲ့သိတဲ့ဉာဏ်မပေါ်ဘူးလားအဲ့ဒီဉာဏ်နေအားပြည့်လာတဲ့အခါကျဒီယုံနာတရားတွေရဲ့ပေါ်မှုပြောင်းမှုဖြစ်မှုပြင်းမှုကိုသိတဲ့ဉာဏ်နေမပေါ်နိုင်ဘူးလားဟေးဒီဉာဏ်နေသိလာပြီဖြစ်မှုပြင်းမှုကိုသိပြီဆိုမှတော့အိဋ္ဌာနုပဒနာဉာဏ်မပေါ်ဘူးလားဒီအိဋ္ဌာနုပဒနာဉာဏ်ပေါ်ပြီဆိုမှတော့ယရအိဋ္ဌာတန်ဒုက္ခဒရဏုကံတန်ဒုက္ခဒရဏတ္တဟောမမြဲတဲ့သဘောကိုသိပြီဆိုရင်ဖြစ်မှုပြင်းမှုတွေမပြတ်နှိမ့်ဆက်လို့ ဆင်းရဲတဲ့ဒုက္ခကိုယ်လိုတိုင်းမဖြစ်လို့အစိုးမရတဲ့အနတ္တဒီအနိစ္စဒုက္ခအနတ္တနုပဒနာဉာဏ်นี่စက္ခစက္ခမပေါ်နိုင်ဘူးလားဒီအနတ္တနုပဒနာဉာဏ်အားဖြင့်ရင့်ကျက်ပြည့်စုံပြီဆိုရင်ကတော့ဖြစ်မှုပြမှုတွေပြတ်ဆဲသွားတဲ့အငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများဒီဖြစ်မှုပြမှုကိုသိမြင်နိုင်လောက်တဲ့ဉာဏ်အားလေးတော့ပါဖို့မလိုဘူးလားဗျာကဲအဲ့ဒီလိုဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဖြစ်ပြဉာဏ်ကိုသိတဲ့ ဉာဏ်အားလေးပါလာပြီဆိုရင်ဒီပုဂ္ဂိုလ်တရားနှင်းနှင်းတွေ့မှလားမြန်မြန်တွေ့မှလားမြန်မြန်တွေ့မှဘလောက်ထိအောင်မြန်မြန်တွေ့နိုင်တယ်လဲဆိုရင်တဲ့မြတ်စွာဘုရားကဤမေဟိပြင်းစဟိပရာဏိယင်ငေဟိတမနာကတောဘိက္ခုတထာဂတံဝိနာယကံလဗမာနောတာယံအနုသိဋ္ဌောပါတောဝိသေတံအဓိကမိတ္တိပါတံအနုသိဋ္ဌောတာယံဝိသေတံအဓိကမိတ္တိ ဘေကဝေယံတော်များဥจิตတို့ပြင်စားဤငါးပါးကုန်သောဣမေဟိဗြာဏိယင်ငေဟိဤတရားအထုသူမှာပြည့်စုံရမည်အကြောင်းအင်္ဂါငါးပါးတို့နှင့်သမ္မနာကတောပြည့်စုံသောဘိက္ခုယဟန်သည်ဝါယောဂီပုဂ္ဂိုလ်သည်ဝိနာယကံနိဗ္ဗာန်သို့ပို့ဆောင်တော်မူတတ်သောတတကတံမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုလဘမာနောအမိယသည်ရှိတော် မြတ်စွာဘုရားကို အမိကိုရလို့ရှိရင်တဲ့တာယနာနဲ့ချိန်ခါကာလ၌တာယညာချချိန်ခါကာလ၌အနုသိတော်အဆုံးမကိုနာယူရသည်ဖြစ်၍တာပါတော်နာနဲ့ချိန်ခါကာလ၌ဝိသေသံတရားထုကိုအဓိကမိတ္တိရလတံဘုန်းကြီးတို့ဒီမှာညာချချိန်ခါကာလအာထုပ်ပုံအာထုပ်နည်းတွေရှုမှတ်ပွားများအာထုပ်ပုံနည်းတွေ ဒါတွေကိုနာယူပြီးတော့ညအချိန်ခါကာလကိုကျင့်တဲ့အဲ့ဒီညအချိန်ခါကာလကိုကျင့်ကြံအားထုတ်ရင်တဲ့ပါတော်တဲ့နန်တဲ့ချိန်မှာ တရားတူရနိုင်တယ်ဘုန်းကြီးတို့တနေ့လုံးတောင်မဟုတ်တော့ဘူးနော်တညာပိုင်းနဲ့ပဲတရားမရနိုင်ဘူးလားဟောပါတဏ္ဏနဲ့ချိန်ခါကာလ၌အနုသိတော်ဆုံးမကိုခံယူရသည်ဖြစ်၍တာယညာချချိန်ခါကာလ၌ဝိသေသတရားတူကိုအဓိကမိတ္တိရလတံ ဘုန်းကြီးတို့ဒီမှာနန်တဲ့အချိန်ခါကာလကအလုပိတရားနာယူပြီးတော့အာထုဘုံအာထုနေတင်နာယူလို့နေ့လယ်ပိုင်းမှာတရားအာထုတဲ့ညနေပိုင်းမှာတရားရနိုင်တယ်တနေ့ခင်းလေးပဲဘယ်လောက်ပဲအာထုရမှာလဲကဲအဲ့ဒီလောက်လေးနဲ့တရားရမယ်ဆိုတော့ဘုန်းကြီးတို့ယောဂီများဒီသတိပဋ္ဌာန်တရားတွေအာထုသင့်သလားအာမထုသင့်ဘူးလားအာထုသင့်ပါဗျာကဲ ဘုန်းကြီးတို့အခုဒီမှာလာပြီးတော့ဒီမှာအားထုတ်ကြတာ၃ရက်တောင်ရှိသွားပြီဘုန်းကြီးတကယ်ဘုန်းကြီးယောဂီတွေတော့တရားရတယ်မရဘူးဆိုတာမသိသေးဘူးနေပိုင်းမှာလာလာပြီးအားထုတ်ကြတယ်မနေ့ပိုင်းမှာလာလာအားထုတ်ကြတယ်အားထုတ်တဲ့ပုဂ္ဂိုလ်တွေရှိပါအဲ့ဒီပုဂ္ဂိုလ်တွေလည်းပဲနေတဝဲအားထုတ်နေကြတာပဲလေနေပိုင်းအားထုတ်နေကြတယ်အဲ့တချို့ကတော့ညအိမ်ညနေနေနဲ့အားထုတ်ကြတာဒါပေမဲ့လို့ဒီမှာမြတ်စွာဘုရားဟောထားတာလေးကြည့်လိုက်လေ ဝိနာယကံနိဗ္ဗာန်သို့ပို့ဆောင်တော်မူတတ်သော တထကတမြတ်စွာဘုရားကိုလဘမာနောအမိယသည်ရှိတော်အမိယလို့ရှိရင်တဲ့မြတ်စွာဘုရားကို အမိရတဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရားထံမှာမြတ်စွာဘုရားအဆုံးမတိုင်းအာထုနန္နခင်းအာထုရင်ညာဘက်မှာတရားရမယ်ညာဘက်မှာအာထုရင်ဗါလဲနန္နခင်းမှာတရားရဟောအဲ့ဒီလိုတရားရနေသလားမြန်သလား ဒါဘသူ့ကိုအမိရလို့လဲအခုတရားမရဘူးဆိုတာကိုရွှေမင်းဝန်ဆရာတော်အမိထားတော့ဘယ်လိုလုပ်ရမလဲဟုတ်တယ်မို့လားဟိုမြတ်စွာဘုရားမှမဟုတ်ပဲမြတ်စွာဘုရားကိုအမိရတဲ့ပုဂ္ဂိုလ်ဟာတရားအရမြန်တယ်ဟုတ်တယ်မို့လားမြတ်စွာဘုရားရဲ့အဆုံးအမတိုင်းလိုက်နာပြီးကျင့်သုံးရင်တရားအရမြန်တယ်ဒါကြောင့်မို့ဒီမြတ်စွာဘုရားရှင်ကဒီတရား၅ပါးပြင်စဟိပ္ပဏိယင်ငေဟိတဲ့ တရားအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီ၅ပါးပြည့်စုံရမယ်တဲ့အဲ့ဒီ၅ပါးကနံပါတ်1သရတရားဘာပါလိမ့်မလဲအေးနံပါတ်2အပ္ပပါရောဟောတိကျမ်းမာရေးနဲ့ပြည့်စုံအောင်နံပါတ်3မာယာတထေယကင်းရမယ်စိတ်ဓာတ်ဖြောင့်မတ်ရမယ်ဟုတ်တယ်မလားနံပါတ်4ကြိုးစားအားထုတ်ရနံပါတ်5အဖြစ်အပျက်ကိုသိမြင်တဲ့ဉာဏ်ပညာပါရမယ် အဲ့ဒီ၅ပါးပြည့်စုံရင်တရားနှီးနှီးရမှာလားမြန်မြန်ရမှာလားကဲဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများတရားအားထုတ်ခြင်းတရားအားထုတ်တဲ့ပုဂ္ဂိုလ်တွေဟာတရားမြန်မြန်တွေ့ခြင်းတွေဆိုရင်ဒီတရား၅ပါးပြည့်စုံဖို့မလိုဘူးလားဗျာပြည့်စုံပြီဆိုရင်မြတ်စွာဘုရားကိုလည်းအမိရမယ်ဆိုရင်ညနေပိုင်းတရားယူပြီးညပိုင်းအားထုတ်နာနဲ့ခင်တရားမရနိုင်ဘူးလား နာနဲ့ခင်းမှတရားယူပြီးနေ့လေခင်းအာထုညပိုင်းမှတရားမရနိုင်ဘူးလားကဲဒီဆောင်ဖို့လေးဆိုမယ်ဆိုပြီးတရားသိညာစုနော်ယုံကြည်ကြမ်းမှယုံကြည်ကြမ်းမှဖြောင်းစွာစိတ်ချဖြောင်းစွာစိတ်ချကြိုးစားတွင်တွင်ကြိုးစားတွင်တွင်ဖြစ်ပြည့်မြင်ဖြစ်ပြည့်မြင်ငါအင်တရားရာကြောင်းဒီငါအင်တရား ယုံကြည်ကြမ်းမှယုံကြည်ကြမ်းမှဖြောင်းစွာစိတ်ထားဖြောင်းစွာစိတ်ထားကြိုးစားတွင်တွင်ကြိုးစားတွင်တွင်ဖြစ်ပြည့်မြင်ဖြစ်ပြည့်မြင်ငါအင်တရားရာကြောင်းသည်ငါအင်တရားရာကြောင်းသည်ကဲဒီတရား၅ပါးပြည့်စုံရင်နှိမ့်နှိမ့်ရမှာလားမြန်မြန်ရမှာလားဒါကြောင့်ဣမေဟိပြင်စာဟိပရာဏိယင်္ဂဟိတမ္မနာကတောဘိက္ခု တထာဂတံဝိနာယကံလဗမနောတာယံမနုသိဋ္ဌောပါတောဝိသေတံအဓိကမိတ္တိပါတံမနုသိဋ္ဌောတာယံဝိသေတံအဓိကမိတ္တိဘေကဝေယံတော်များဥချေသားတို့မြင်ဆိုင်ငါးပါးကုန်သောဣမေဟိပရာဏိယင်ငေဤတရားအထုတ်သူမှာပြည့်စုံ၏အကြောင်းအင်္ဂါငါးပါးတို့နှင့်တမဏဂတောပြည့်စုံသောဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည် ဝိနာယကံနိဗ္ဗာန်သို့ပို့ဆောင်တော်မူတတ်သောတတ္ထာဂတံမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုလဗမာနောအမိကိုရသည်ရှိသောတာယညာချာချင်းကကာလ၌အနုသိတော်ဆုံးမကိုနာယူရသည်ဖြစ်၍ဘာတော်နန္နကင်းချင်းကကာလ၌ဝိသေသတရားတို့ကိုအဓိကမိတ်တတိယလက်တံဘာတန်နန္နဲ့ချင်းကကာလ၌အနုသိတော်ဆုံးမကိုနာယူရသည်ဖြစ်၍ တာယံညနေချချိန်ခါကာလ၌ညနေချချိန်ခါကာလ၌ဝိသေသံတရားတို့ကိုအဓိကမိတ်တည်းရလတံဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည် ဟောစာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါ၏တည်း